ဒါဦးဇင်းတို့ပြီးခဲ့တဲ့အပတ်တွေကတော့ဝိပဿနာအလုပ်ပေးတရားနဲ့ပတ်သက်တဲ့အဓိကအကြောင်းပေါ့သူတပင်တရားတရားရှိဖို့လေးပြောခဲ့တယ်ပေါ့အဲတော့ဒီတရားတရားနဲ့ပတ်သက်လို့ဦးဇင်းတို့ဒါပြန်ပြီးတော့လေးလုံးမိအောင်ပေါ့ပြန်ပြောကြတဲ့အခါဒီတရားတရားဒီဒီလေးမျိုးထဲမှာနောက်ဆုံးဖြစ်တဲ့ဒီစမယ်ဘရောကောင်းတွေပေါ့စရမှာကဒီပတာရတ္တတာဆိုတဲ့ဒါဤလင်မှုဆိုတဲ့ဒီယုံဒီလေးနဲ့စရ အဲဒီယုံကြည်ချက်မှာမှဦးဇင်းတို့နှမျိုးပြန်ပြီးတော့ပတ္တာတော်တိယရဏတယတတ္ထာကမ္မပလတတ္ထာပိဆိုပြီးတော့နှမျိုးရှိတော့အဲဒီထဲမှာယရဏတယတတ္ထာလေးကိုဦးဇင်းတို့စပြီးတော့ဒါဟိုစာပြိုးခဲ့တာပေါ့အဲတော့ယရဏတယတတ္ထာမှာဘုရားကိုဘောမှာယုံကြည်ရမယ်တတ္ထာဘုရားဘောမှာယုံကြည်ရမယ်တတ္ထာဒါလေးကြီးပြောခဲ့ပြီအဲ့တော့ယနေ့တော့အထူးကြီးတော့ဒီဘိုင်းကိုဦးဇင်းတို့ခက်တူတူသွားပြီးနောက်အလင်းတင်တယ်လို့တော့ဆက်ပြောမယ်။ အဲ့တော့တန်ခါဘုံပေါ့တန်ခါဘုံမှာလည်းထုတ်တူပဲဦးဇင်းတို့ဒါခိုင်မာတဲ့တတ္တတရားလေးတို့တို့တယ်ဒီဘုရားဟောတဲ့ဒါပိဋကသုံးပုံတွေကိုမကွယ်မပြောက်အောင်ယနေ့မျက်မှောက်ခေတ္တဒါဆောင်ယူလာတာဒီဒါတန်ခါတော်တွေရဲ့ဂုဏ်ကြီးစုပဲပေါ့ဒါကတန်ခါရဲ့ဂုဏ် ေကြီးဒကမကြီးရာပိသားဖြစ်တဲ့တပရိဗန္နောဘဂဝတော်တာဝကတံကိုဥဇောပရိဗန္နောဘဂဝတော်တာဝကတံကိုညာယပရိဗန္နောဘဂဝတော်တာဝကတံကိုသာမိတိပရိဗန္နောဘဂဝတော်တံဝတံကိုယတိရန်သတ္တရိပုရိသယုကရိထပုရိသပုဂ္ဂလာဤသာဘဂဝတော်တာဝကတံကိုအာဟုနိယောပါဟုနိယောယကိနေယောဣသရိင်္ဂရဏီယောနုတ္တရံပုံညကိတံလောကတာဆိုတဲ့ဤဂုဏ်တော်ဒါသံဃာဂုဏ်တော်ကိုပါပုံမှာလေမိမိတို့ကအတိဗ္ဗေနဲ့ နားလည်ပြီးတော့သက်ဝင်ယုံကြည်တဲ့ဒါတရားမျိုးနဲ့စတယ်။ဒါဆိုရင်တော့ဒီဘိုင်းကဒါယရဏတရားတတ်တာဘိုင်းမှာလုံလောက်ပြီလို့ပြောလို့ရတယ်။အဲတော့တန်ခါကုံတော်၉ပါးတဲ့ကဥစဉ်တို့တန်ခါကုံတော်၉ပါးရှိတယ်သို့တော့ဒါကရာများမှာတန်ခါကုံတော်နဲ့ပတ်သက်လို့ဒါပေါ်ပြတာလေးတွေတော့ရှိတယ်။ဥစဉ်တို့အပကနံပိကာရဏံဝိပုလခလ လာဘဝိပုလဖလပရိလာဘကရဏီနာတံဃောဆိုပြီးဒါသံဃာကုံကိုဖွင့်တဲ့အပိုင်းမှာအပကနံပိကာရဏံနဲ့ငယ်များသောပူဇော်ကြလူရမ်းကြတဲ့ပုဂ္ဂိုလ်တို့အားဝိပုလဖလပရိလာဘကရဏီနာဤကျယ်များမြတ်တဲ့အကျိုးတရားတွေကိုရအောင်ပြုတတ်သည့်အဖြစ်ကြောင့်တံဃောတံဃာလို့ခေါ်တယ်ဒါသံဃာကုံပေါ့အဲတံဃာကုံကိုပါတဲ့ကနောက်ဆုံးဖြစ်တဲ့ဒါ ကောင်းမှုမျိုးစေ့ကြဲချရာလည်းကံမြေကောင်းတပွဲဆိုတဲ့ဒီကုံတော်လေးပါပဲဒါလေးကိုမိမိတို့ကအာယုံယူပြီးတော့သံဃာတော်ရှင်သူမြတ်တွေနဲ့တွေ့ဆုံတဲ့အခါဖြစ်ဖြစ်သံဃာတော်ရှင်သူမြတ်တွေကိုအခုလိုဖူးမြော်ရတဲ့အခါမှာဒီသံဃာကုံတော်လေးကိုအာယုံယူပြီးတော့မိမိတို့ကတရားတရားကိုပွားများနိုင်တယ်ဆိုရင်လေဒုသရတရားမျိုးကမိမိတို့ကဒါဘဝတွေပိစုံဗန္တန္တရာဆိုတဲ့ဘဝတွေမှာជីវဝတိုးတက်အောင်ဒုက္ခိဘုံဘဝတွေကိုရောက်အောင်ဒါပို့ဆောင် သဘောရှိဒါဦးဇင်းတို့မင်္ဂလာတုတ်ထဲမှာဆိုလဲတမနာနိစ္စတတ္တဒါပါပိတာပေါ့ကဲကောင်းပြီအဲ့တော့ဓာတိယရဏတရတတ္တအဲ့ယရဏတတ္တရတတ္တဒီဒါဦးဇင်းတို့အထူးသဖြင့်ပေါ့အခုလိုဗုဒ္ဓဘာသာမျိုးကောင်းသားမျိုးကောင်းသမီးများမှာအခြေခံအားဖြင့်ရှိထားရတယ်ိုဒရာတရားရှိပါမှတင့်တက်ပြီးတော့ကျင့်ဝတ်ပြပတ်ဖြစ်တဲ့သီလတိတ်္ခာသမာဓိတိတ်္ခာပညာတိတ်္ခာဆိုတဲ့ဒီတိတ်္ခာ၃ရပ်ကိုကျင့်နိုင်။ဘာကြောင့်လုံးလို့မေးတော့ ခရာကမရှိပြန်ရင်ဘုရားပေါ်မှာယုံကြည်မှုကမခိုင်ပါဘူးဘုရားပေါ်မှာယုံကြည်မှုကမခိုင်ပါဘူးတန်ခါပေါ်မှာယုံကြည်မှုကမခိုင်ပါရင်ဘာဖြစ်တုံးလို့မေးတန်ခါပေါ်မယုံကြည်လို့တန်ခါမကိုယ်ွယ်ကိစ္စမရှိသေးဘူးဘုရားပေါ်မှာမယုံကြည်ရင်အဲ့ဒါကပြဿနာဘုရားပေါ်မှာမယုံကြည်ရင်နောက်ဆက်တွဲပါလာတာကဘုရားဟောတဲ့တရားတွေပုံမှာလက်ခံနေတဲ့စိတ်ကမရှိတော့ အဲ့တော့ဟိုဟာလေးလျှော့မယ်ဒီဟာလေးလျှော့မယ်ဟိုဟာလေးပြုတ်မယ်ဒီဟာလေးပြုတ်မယ်နောက်ဆုံးမှဘာမှမကြံတော့တဲ့ဘဝကိုရောက်မှာ။ဒါဦးဇင်းတို့ဒီသာသနာတော်ဒီထိုးပုံစံနဲ့ပဲတဖြည်းဖြည်းနဲ့သာသနာနောက်ပိုင်းသာသနာကိုယ်ပြီဆိုတဲ့အချိန်ဒီတကယ်တမ်းကဘုရားရှင်ရဲ့တရားတော်တွေကိုလက်ခံကျင့်သုံးတဲ့ပုဂ္ဂိုလ်တွေရှိတော့တာ။ဘုရားရှင်ရဲ့အစိုးအမဒေသနာတော်တွေကိုလက်ခံနိုင်တဲ့ပုဂ္ဂိုလ်တွေနည်းလာတယ်။လက်ခံနိုင်ရနည်းလာရင်ကျင့်သုံးတဲ့ပုဂ္ဂိုလ်တွေနည်းလာတယ် အဲ့လိုကျင့်သုံးတဲ့ပုဂ္ဂိုလ်တွေနည်းလာပြီဆိုရင်ဒါသာသနာဟာဒါဖွယ်ပါပဲဒါကြောင့်မလို့ဦးဇင်းတို့ဒါလေးကိုအခြေခံဖြစ်နေဒါပြောနေရနောက်တစ်ခုကတော့ဦးဇင်းတို့ခုနတတ္တာနှမျိုးမှာယနတရားတတ္တာဘုရားတရားတန်ခါယနာမြတ်သုံးပါးကိုယုံကြည်ရတယ်ဆိုတဲ့ဒီယနတရားတတ္တာပြီးတဲ့အခါကမ္မဗလတတ္တာဘိုင်းပေါ့ကမ္မဗလတတ္တာဘိုင်းမှာကံနဲ့ကံရဲ့ကျိုးကိုယုံကြည်ရမယ်ဒီတရားတရားလည်းရှိရဒါပတ္တာရတတ္တာမှာဒီတရားတရားရှိရ အဲ့တော့ဒီသရဏတရားနဲ့ပတ်သက်လို့လေဦးဇင်းတို့ဗုဒ္ဓဘာသာလူမျိုးများအတွက်သူတပြင်းကွက်ပြီးပြောကြမယ်ဆိုရင်ဒီကံနဲ့ကံနဲ့အကျိုးကိုယုံကြည်တယ်ဆိုတဲ့ကမ္မဗလတတ်တာနေတယ်ဒါတို့တခါကြီးဒီကမကြီးတန်တန်မှာရှိပြီးသားပဲရှိလို့ပဲခုဒါခုလိုပေါ့တရားပေါ်ဒီမှာမမိတို့ကဝင်ရောက်ပြီးတော့ဒါဒါနာယူတယ်အဲဒီလိုအောင်တရားတွေမိမိကိုယ်တိုင်တိလာတရားတွေကျင့်သုံးတယ်တမာတိတရားတွေဒါထူထောင်တယ်သမထဝိပဿနာဆိုတဲ့ဘာဝနာအလုပ်တွေလုပ်တယ် အာဒါနာတရားတွေပြည်လူရန်တွေဒါသည်ဒါကံကံရဲ့ရုပ်ပေါ်မှာယုံကြည်လို့ဓမ္မဖလတတ်တာမိမိတို့တဏ္ဍာမှာရှိနေလို့ဒါပြုတာကောင်းပြီဒါပေမဲ့ဒီကမ္မဖလတတ်တာဒီတို့တခါကြီးဒီကမကြီးတဏ္ဍာမှာရှိနေတဲ့တနည်းအားဖြင့်ပေါ့အရိယသူတော်ကောင်းမဟုတ်သေးတော့တာမန်ပုရောဇဉ်တော့ထောင်းဒါပေမဲ့ပြိဿသမုပ္ပတ်လို့ရှုွက်မျိုးကိုစနစ်တကျဆရာသမားနဲ့ဟိုကြကြနာနာ ရှုထားတဲ့ပုံကူမျိုးမဟုတ်ရင်တော့ဗျာဦးဇင်းတို့ဒီကမ္မဖလာတတ္တာတည်တယ်အာမကောင်းသေးဘူးဒါလိုပြောလို့ရတယ်အဲ့တော့တို့တရားကြီးတွေဓမ္မကြီးတွေတာမန်ဝိပဿနာရှုခွင့်များမရသေးဘူးဆိုတဲ့တနည်းအားဖြင့်ပြိဿသုံးဘက်ရှုခွင့်တွေကိုကောင်းကောင်းရှုမထားနိုင်သေးဘူးဆိုတဲ့သူတော်ကောင်းတွေတဏ္ဍာမှာရှိတဲ့ကမ္မဖလတတ္တာဒီအားကောင်းတယ်လို့ပြောလို့ရမလားအားနည်းတယ်လို့ပြောရမလားအားနည်းတယ်ပြောအားနည်းတယ်ဘာဖြစ်တယ်တော့ အာနေတယ်ပြောပါမယ်ဗျာအာနေသည်အာမကောင်းသည်အဲ့တော့ဒီကမ္မဗလတတ္တာအာကောင်းရေးသည်ဦးဇင်းတို့ဒီပစ္စယပရိကဉာဏ်လောက်ကိုရရတယ်အဲ့တော့ဦးဇင်းတို့ဒီမှာစပြီးတော့ပေါ့ဒီကမ္မဗလတတ္တာဘိုင်းလေးနဲ့ပတ်သက်လို့ဒီဉာဏ်အာကောင်းရေးလေးကိုဦးဇင်းတို့စပြီးတော့ပြောကြရအောင်အဲ့တော့ကမ္မဗလတတ္တာအာကောင်းရေးသည်ခုနပစ္စယပရိကဉာဏ်ဆိုတဲ့အကြောင်းအကျိုးကိုမိမိတို့ကတက်တည်နားလည်ဖို့လိုတာအကြောင်းအကျိုးကိုမိမိတို့ တမ္မာဒိဋ္ဌိဉာဏ်ပညာဒါဖင်ပေါက်သိမြင်နိုင်တဲ့ဉာဏ်ပညာရှိရင်ထိုဟာကအကောင်းအဲ့တော့ဒီနေရာမှာဒီကံကံနဲ့အကျိုးကိုယုံကြည်တဲ့ကမ္မဖလတတ္တာအာကောင်ကြီးဒီခုနပြည့်စုံပြိကဉာဏ်ရမယ်ပြည့်စုံပြိကဉာဏ်ရရမယ်ဆိုတော့ဦးဇင်းတို့အဲ့ဒီမှာဒီနေ့တို့တခါကြီးတေကမာကြီးတို့ဒီကျင့်စဉ်ပိုင်းလေးပေါ့နော်အဲဝိတ္တုတိ9ပါးဆိုတဲ့ဝိတ္တုတိ9ပါးကျင့်စဉ်အဲတနည်းအားဖြင့်ဒီဘက်ကလှည့်ပြောလို့ရင်ဦးဇင်းတို့ဉာဏ်စဉ်16ပါးဆိုတဲ့ ဒါလေးကိုဦးဇင်းတို့ဒီနေ့နည်းလေးစပြီးတော့ဟိုသွားကြရအောင်ပေါ့အဲ့တော့ကမံပလတတ္တာအာကောင်းရေးပိုင်းနဲ့ပတ်သက်လို့ဒါသွားကြတာပေါ့အဲ့တော့ဦးဇင်းတို့ဒီမှာတို့တကကြီးတွေဒီမှာဒီဟိုဟာလေးတွေ့လိုက်ရလားမသိဘူးဒီဟိုဒီဒီပုံလေးပေါ့နော်အဲ့ဒီမြင်ရလားမသိဘူးသက်မှန်မြင်ရပါတယ်ခင်ဗျာဟုတ်ပြီအဲ့မှာဦးဇင်းတို့ဒါကတော့ အဲ့မှာအစအဦးဆုံးပေါ့သူဦးစင်းကြီးမှာဟိုမောက်ကလေးနဲ့ပြထားတဲ့ line ရှိရယ်အဲ့ line ကိုစပြီးတော့ကြည့်ကြရအောင်ကြည့်တော့အဲ့မှာဦးစင်းတို့နံပါတ်1သီလဝိတုဒ္ဓိဗါတယ်တော့သီလဝိတုဒ္ဓိပါဗျာသီလဝိတုဒ္ဓိဒါဝိတုဒ္ဓိခုနှစ်ပါးနံပါတ်2ကစိတ်တဝိတုဒ္ဓိဗါတယ်တော့စိတ်တဝိတုဒ္ဓိပါဗျာနောက်တစ်ခါနံပါတ်3ကဒိဋ္ဌိဝိတုဒ္ဓိဗါတယ်တော့ ဒိဋ္ဌိဝိတုဒ္ဓိပါဗျာအဲ့ဝိတုဒ္ဓိခုနှစ်ပါးကိုတို့တခါကြီးတွေအဲ့ဒါအစဉ်တိုင်းနေတာဥစဉ်ခုဖတ်ပြသွားမယ်နံပါတ်၄ကကင်္ခာဝိတရဏနံပါတ်5ကမက္ကမက္ကညနာတဒနာဝိတုဒ္ဓိနံပါတ်6ကပฏิပဒညနာတဒနာဝိတုဒ္ဓိနံပါတ်9ကညနာတဒနာဝိတုဒ္ဓိဆိုပြီးတော့ဒါဝိတုဒ္ဓိခုနှစ်ပါးဒါဒီဥစဉ်တို့တခါကြီးတွေပြီးတော့မှလေ့လာတယ်တို့တခါကြီးတွေဒီမိုင်းကြီးရှိခဲ့နေတာ ဦးဇင်းတို့အခြေခံအပြင်ဒါအဘိဓမ္မတသင်္ဃဆိုတဲ့ဒီကမ္မထမ်းပိုင်းမှာဒါဝိသုဒ္ဓိခုနပါပြီးသားအဲ့ဒီဝိသုဒ္ဓိခုနပါကျင့်ခြင်းကိုတော့ဦးဇင်းတို့ကဒါအစဉ်တိုင်းကျင့်ကြရဓမ္မနာလည်းရင်မိမိတို့လုံလန်းတောင်းတတဲ့ဒါမညံပုံညာကိုရမှာဖြစ်တယ်အဲ့တော့အဲ့ဝိသုဒ္ဓိခုနပါကနံပါတ်1ပေါ့ဒါသီလဝိသုဒ္ဓိကအစရအဲ့တော့သီလဝိသုဒ္ဓိဆိုတာကတော့ဦးဇင်းတို့ဒီမှာဒီထဲလေးကိုဦးဇင်းတို့နည်းနည်းလေးစာပြီးတော့ပြောကြရအောင်ပေါ့နော်ပြောတဲ့အခါကျတော့ဒီသီလဝိသုဒ္ဓိဆိုတဲ့ဒီ နိုင်လေးရဲ့အောက်မှာဦးဇင်းတို့ဒါရှိတယ်အဲ့ဒါအဲ့မှာဘာပြောလို့ဆိုတော့ဒီမှာပါရိမောကတံဝရသီလဣန္ဒြိယတံဝရသီလအာဇီဝပါရိသုတ်တိသီလပြည့်စည်တန်ဋိတိတာသီလဆိုပြီးဒါသီလကြီး၄ပါးဒါတော့အထုသဖြင့်ဒါဦးဇင်းတို့ယံတန်ဃာတော်ဒီအတွက်ပေါ့ဒါပြည့်ဟိုသီလကြီး၄ပါးပေါ့အဲကောင်းပြီတို့ဒကာကြီးတွေဒကာမကြီးတွေအတွက်ဆိုတော့ဘာဖြစ်ရမလို့ဆိုတော့အ ਨੇ ဆုံးတော့၅ပါးသီလကိုခဝိပစုကဲ့သို့မြဲရမယ်။ဘာကိုမြဲရမလဲတော့ ငါးပါးသီလကိုမြတ်ပါမယ်ဖေ။ငါးပါးသီလလေးကိုမိမိတို့အခြေခံအဖြစ်မြတ်ထားမယ်ဆိုရင်ဒါသီလဝိတ္တုတိပိုင်းပေါ့။အဲသို့တော်ဒီမှာတော့ဦးဇင်းတို့ဟိုနောင်လဲဒီသီလပိုင်းလေးတွေကိုခုရှုွက်ပိုင်းလေးတွေကိုနည်းနည်းဦးစားပေးပြောချင်တော့ကြုံတဲ့အခါတော့ဦးဇင်းတို့ဟိုထည့်ပြီးတော့ပြောသွားပါမယ်။လောလောဆယ်တော့ဒါငါးပါးဂိုင်းရေးဒီမိုက်ဒီနဲ့ရှင်းပါးသီလအခုကိုဝါသီလအစတိအပြင်ဒါမျိုးလေးတွေဒါမျိုးမျိုးကိုခံယူခြင်းဆုံးစောင့်တည်သွားမယ်ဆိုတာသီလဝိသုဒ္ဓိဖြစ်မယ်။ နောက်သမေဝမ်းကြောင်းရဲ့စင်ကြယ်ရေးတို့တော့အာဇီဝပါတိတုတ်တိတီလာဘိုင်းမှာသမေဝမ်းကြောင်းစင်ကြယ်ရေးဘိုင်းမှာတော့ဒါဗုဒ္ဓဘာသာမျိုးကောင်းသားတွေဖြစ်ခဲ့ရင်တော့ဒါဒါသမေဝမ်းကြောင်းဘန်းမှာဦးဇင်းတို့ဒါဟိုဝနိဒတုတ်ရဆိုလို့ရှိရင်ဒါသမေဝမ်းကြောင်းရလက်နက်ကိုရောင်းဝယ်ခြင်းစသည်အပြင်ဒါမျိုးလေးတွေတော့စင်ကြယ်ဖို့လိုတာပေါ့ကဲထားခဲ့အဲ့တော့အခြေခံအပြင်ဒါ၅ပါးတိလာရှင်ပါးတိလာကိုခံယူခြင်းသုံးဆောက်တည်ရင်ဒါတိလာဝိတုတ်တိဖြစ်ပြီး အဲဒီနာဝိတ္တုတိဖြစ်ရင်တဆင့်တက်ရမယ်အဲ့ဒါဘာလဲလို့မေးတော့စိတ်တဝိတ္တုတိဘာလဲတော့စိတ်တဝိတ္တုတိပါဗျာအဲ့ဒီစိတ်တဝိတ္တုတိဘိုင်းမှာတော့တို့တကကြီးအဲ့မှာနည်းနည်းလေးဒီစိတ်တဝိတ္တုတိဘိုင်းရရှိတယ်ပြောကြရှိတော့အဲ့ဒီစိတ်တဝိတ္တုတိဘိုင်းမှာဟိုဘာရှိလို့ဆိုတော့ဦးဇင်းတို့ဒီမှာတကကြီးတွေဖတ်ကြည့်ပေါ့ ဒီစိတ်တဝိတ္တိပိုင်းမှာနိဝရဏအငြိကြီးကင်းစင်သဖြင့်စိတ်သက်စင်ကြယ်ခြင်းဆိုပြီးတော့ဒါပမာလိုလေးနားလည်အောင်ကြည့်တယ်။အဲတော့ဦးဇင်းတို့ဒီစိတ်တဝိတ္တိနဲ့ပတ်သက်လို့ဦးဇင်းတို့ပြိတ္တမိတာမက်မှာကောအဝိတ္တိဒါစေယဝိတ္တိနဲ့ပတ်သက်လို့ဒါဖွင့်ဆိုထားတာလေးတွေကဦးဇင်းတို့ဆိုကြပါစို့ပရိသမိတာမက်မှာဆိုလို့ရှိရင်ဒီစိတ်တဝိတ္တိနဲ့ပတ်သက်လို့စိတ်တဝိတ္တိတိ စေတဝိသုဒ္ဓိတိဥပ္ပစာတဥပ္ပစာရအထသမပတ္တိယောစေတဝိသုဒ္ဓိဆိုတာတဥပ္ပစာရဥပ္ပစာရသမာဓိနှင့်တကော အထသမပတ္တိယောသမာဘတ်ရှိပါကိုခေါ်ဆိုပြီးတော့ဒီလိုဒါပြိတံပိဓာမေဦးဇင်းတို့စာမျက်နှာ96မှာဒါဖွင့်ထားတယ်ပေါ့။ဟောနောက်ပြီးတဲ့အခါကျတော့ဦးဇင်းတို့ဝိသုဒ္ဓိပိတံပြိတံပိဓာမေထားကြတာနော်။ပြီးတဲ့အခါကျတော့ဝိသုဒ္ဓိမေထားကြတာဦးဇင်းတို့ဒုတိယတွဲမှာလည်းပဲဒီစေတဝိသုဒ္ဓိနဲ့ပတ်သက်လို့ စေတဝိတ္တိနာမသာဥပ္ပသရာအထသမပတ္တိယောဆိုပြီးတော့ဒီလိုဖွင့်ထားတယ်။သူလည်းဗာပြောတော့စေတဝိတ္တိနာမစေတဝိတ္တိဆိုတာဒီသာဥပ္ပသရာဥပ္ပသရာသမဏိတကောရောသမဘတ်၈ပါးကိုခေါ်ပါတယ်ဆိုပြီးတော့ဒီလိုပြောထားတယ်ပေါ့။အဲဒါလေးကိုတော့ဦးဇင်းတို့ဒီနေရာမှာစေတဝိတ္တိနေရာမှာဒါတစ်စင့်ဒါမှတ်သွားရမယ်ပေါ့။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ခုဒီဒီ CD ပုံလေးကိုတို့တခါကြီးတခါကြီးဓမ္မကြီးဒါထပ်ကြည့်ပေါ့။အဲ့တော့အဲ့ဒီမှာသဥပ္ပသရာဆိုတာဟုတ် စတဲ့နေကဦးဇင်းတို့ပြောခဲ့သလိုပေါ့ဥပ္ပဇာရသမာဓိဒါကိုတာဥပ္ပဇာရဥပ္ပဇာရသမာဓိလို့ခေါ်တယ်ပြီးတဲ့အခါကျတော့တမာဘတ်၈ပါးဟောတမာဘတ်၈ပါးကျတော့ဒီစီဒီပုံလေးမှာဦးဇင်းတို့ဒီပဲချမ်းလေးပေါ့ဦးဇင်းဒီဟိုမောက်ကလေးနဲ့ပြတယ်ဒီညားလေးပြတဲ့နေရာကိုကြည့်ကြည့်ပေါ့နော်ဒါပရမဇန်ဒုတိယဇန်တတိယဇန်သုဒ္ဓဇန်အဲဒီပရမဇန်ဒုတိယဇန်တတိယဇန်သုဒ္ဓဇန်ကိုတော့ဒါဦးဇင်းတို့ရူပါဝဒရဇန်လို့ခေါ်ပြီးတော့ဟိုမှာနံပါတ်5အာဂါသတင်္ဇာယနာဇန် ယတနာဇံအာကင်တင်ညာယတနာဇံနေဝတင်ညာနာတင်ညာယတနာဇံဆိုပြီးတော့ဒီဇံ၈ပါးကိုပေါ့ဒါမေဂုဇံ၈ပါးကိုဒါဓမ္မဘက်၈ပါးလို့ပဲခေါ်တာဒါလေးလည်းပဲတို့တကကြီးတွေကမာကြီးတွေကဟိုဒီလေ့လာပြီဆိုရင်တော့ခုလိုပေါ့ဆိုကြပါစို့မိမိတို့ကစကားပြောပြီးတာဥပဇာတာအထသမဘတ္တိယောစိတ်တဝိသုဒ္ဓိဆိုတာဥပဇာတာသမารိတကွာသမဘတ်၈ပါးဆိုဒီလိုပြောသမဘတ်၈ပါးကိုတော့မိမိတို့ဘက်ကဟိုနားလည်ထားဖို့လေတိုးတယ် ။ဘာကြောင့်လို့လဲဆိုတော့ဦးဇင်းတို့တစ်ချိန်ပေါ့ဒီမှာစပြီးတော့နေတာဖွင့်ခါတော့လောက်ကတရားစခန်းလုပ်။လုပ်တဲ့အခါကျတော့ဒီနေမှာဒီဖောင်းရိတ်တာစပြီးတော့လုပ်တယ်ဆိုတဲ့အခါကျတော့ဟိုလူတွေလည်းဟိုသူတို့သိဝင်လဲစိတ်ဝင်စားကြတယ်ပေါ့။အဲ့တော့အဲ့ဒါဒီဦးဇင်းတို့နှုတ်ကတွေကတခါကြီးတွေကဟောဖောက်နှုတ်ကတခါကြီးတွေဆိုတော့အဲ့ဒါဘေးကသိကျင်တဲ့တခါကြီးတွေကမေးတယ်။ငါတို့ကြကြနေတာတမဘတ်ရှင်ပါဆိုတာဘာလဲ အဲဦးစင်းရဲ့ဒီနောက်ကတခါကြီးတွေကသမဘတ်ရှိပါကိုပြုံးလည်းမပြောတတ်ဘူးပေါ့ဦးဇင်းတို့ဘောင်းနောက်ကတော့ဖြစ်တယ်သမဘတ်ရှိပါမပြောတတ်ဘူးဆိုတဲ့အခါကျတော့လေဒါလေးကတော့နည်းနည်းလေးခုဘက်ကအားနေတဲ့အပိုင်းပါတယ်အဲ့တော့ကိုတခါကြီးတွေကကိုစပြီးတော့ဟိုတုန်းကတော့ထားပေါ်လေကိုဒါပေါ့မာဘူဘောဝိပဿနာလုပ်ဝေတရားဆိုပြီးမိမိတို့ကနာကြပြီဆိုတော့ဒါလေးတွေတော့အချိန်အပြည့်အေးတခါကြီးပြောပါဦးအခုမိတ်ဆွေတွေကမေးလို့ပေါ့ အဲတမပတ်ရှိပါဆိုတာဘာလဲလို့ဒါလေးတွေတော့မိမိတို့ကချိုးကြအောင်ပြောတတ်ရင်တော့ဒါကောင်းတာပေါ့အဲလိုမှမပြောတတ်လို့ရှိတယ်ဒါတိတ်အဆင်မပြေဘူးအဲ့တော့တမပတ်ရှိပါဆိုတာဒီပြင်ဟာမဟုတ်ဘူးသကလုံးပြောင်းသွားတာပဲတကယ်တော့ဝသရဇန်၄ပါးပေါ့ဒါစတုကအနေနဲ့ရူပဝသရဇန်၄ပါးနဲ့အရူပဝသရဇန်ဒါဒီမျိုးပေါ့အာသနိနာယနာဇံဝိညာဏိနာယနာဇံအကိဉ္စညာယရဏဇံနေဝတဉ္ညာနာတဉ္ညာယနာဇံဆိုတဲ့ဒီ အရူပဇံ၄ပါးနဲ့အရူပသရဇံ၄ပါးကိုပေါင်းပြီးဒါသမာပတ်၈ပါးလို့ခေါ်တာအဲ့တော့ဦးဇင်းတို့ဗိဓမာမှာတော့ဒါဇံကအရူပသရဇံမှာ၅မျိုးရှိပေမဲ့ဒီတုတ်တန်ဒီမှာတကယ်နောက်ပိုင်းဟောကွက်ဒီမှာတော့ဒါဇံက၄ပါးပဲစုကနီးနေပဲတုံလိုက်တော့ကြောင့်မလို့သမာပတ်က၈ပါးပဲဖြစ်တယ်အဲကောင်းပြီအဲ့တော့အဲ့ဒီသမာပတ်၈ပါးပေါ့ကိုမိမိတို့ကရရင်ဒါစိတ်တဝိတုဒ္ဓိဖြစ်ပြီအဲ့တော့ဥပ္ပဇာရသမารိလောက်ပဲရရ ဥပ္ပဇာရတမာရီလောက်ပဲရရဒါမှမဟုတ်လို့ရှိရင်ခုနပြောတဲ့ဓမ္မဘက်၈ပါးလုံးကိုပဲရရရရခဲ့မယ်ဆိုရင်ဒါစိတ်တဝိသုဒ္ဓိဖြစ်အဲ့လိုစိတ်တဝိသုဒ္ဓိဖြစ်ပြီဆိုရင်ဘာတခါထက်ဆက်သွားမလို့ဆိုတော့ဦးဇင်းတို့အဲ့မှာဒိဋ္ဌိဝိသုဒ္ဓိသွားကြရဘယ်ကိုသွားကြရမလဲဒိဋ္ဌိဝိတ္တုဒိပါဗျာဒိဋ္ဌိဝိတ္တုအဲ့ဒီဒိဋ္ဌိဝိတ္တုဒိဘိုင်းမှာဦးဇင်းတို့ကပြောစရာကပို့ပြီးတော့ဒါများတာပေါ့အဲ့တော့ဒိဋ္ဌိဝိတ္တုဒိကိုရောက်ပြီး သူတွေမှာတို့တခိုင်းကြီးဒီကမကြီးအဲ့မှာဗမာလူလေးရေးထားတာလေးရှိတယ်။နံယုတ်အဲ့ပရမတ်၌ဉာဏ်အမြင်စင်ကြယ်ခြင်းဆိုပြီးတော့ဒိဋ္ဌိဝိတ္တုတွေဆိုတာဉာဏ်အမြင်ရဲ့စင်ကြယ်ခြင်းပဲဒါပေမဲ့နံယုတ်ပရမတ်၌ဉာဏ်အမြင်စင်ကြယ်ခြင်းတို့ဒါမျိုးလေးဦးဇင်းတို့ဒါရေးထားတယ်ပေါ့။အဲ့နဲ့ပတ်သက်လို့လည်းဦးဇင်းတို့ဒီဒိဋ္ဌိဝိတ္တုတွေကိုဒိဋ္ဌိဝိတ္တုတွေကိုဦးဇင်းတို့ကဝိတ္တုမှန်မှာပေါ့။ဒါဖွင့်တဲ့အခါကျတော့ တထနာမရူပတတနာမရူပါဏံယာထာဝတတနံဒိဋ္ဌိဝိတုဒ္ဓိနာမဆိုပြီးတော့ဒီလိုဖွင့်တယ်ပေါ့အဲ့တော့အဲ့ဒိဋ္ဌိဝိတုဒ္ဓိဆိုတာနာမရူပါဏံနာယုတ်ဒီကိုယထာဝတတနံယာထာဝတတနံဆိုတာတဘာဝအတိုင်းဒါတတနံမြင်တာတဘာဝအတိုင်းမြင်တဲ့ဒီနာနေယုတ်တွေကိုမြင်ခြင်းကိုပဲဒါဒိဋ္ဌိဝိတုဒ္ဓိလို့ခေါ်တယ်လို့ဒီလိုပြောတာပေါ့အဲ့မှာကြည်ကြည်ဦးဇင်းတို့ဒီဒိဋ္ဌိဝိတုဒ္ဓိ အပိုင်းမှာဒီဘက်ကဇေဒီပုံလေးမှာじゃဒုတကိုက်တွေဒီမှာကြည့်ကြည့်ရုပ်ကိုသိသိခြင်းရုပ်ကိုသိသိခြင်းဒါရူပပရိခာနောက်တစ်ခါနာမ်ကိုနာမ်တရားတွေကိုသိသိခြင်းနာမပရိခာပြီးတော့ရုပ်တွေနာမ်တွေကိုပူးတွဲပြီးတော့သိသိခြင်းနာမရူပပရိခာနောက်တစ်ခါနာမဝနာမရူပဝါဟုထံဆိုပြီးတော့ဒါစကလုံးကြီးကကွဲတာပေါ့အိပ်ပဲချင်းအတူတူပဲအဲ့တော့အဲ့ဒီအစင်မှာဦးဇင်းတို့နာမ်ရုပ်တွေကိုသိရဒါဒိဋ္ဌိဝိတ္တုဒီအစင် အဲ့ဒိဋ္ဌိဝိသုဒ္ဓိအစဉ်မှာယုတ်တွေကိုသိရမယ်နာယုတ်တွေကိုသိရမယ်နာတွေကိုသိရယုတ်တွေနာတွေကိုသိရမယ်ပေါ့ဒါဒီဒိဋ္ဌိဝိသုဒ္ဓိအစဉ်ပဲရှိသေးတယ်ဒါပေမဲ့ဝိပဿနာရောက်ပလားလို့မေးတော့ဝိပဿနာကိုမရောက်သေးဘူးဟောနောက်တစ်ခါဦးဇင်းတို့အဲ့မှာတစင်တာပြောစရာရှိလို့ညာနာပရိညာကိုပြီးမှပြောမယ်အဲ့နံပါတ်3ဒိဋ္ဌိဝိသုဒ္ဓိပြီးတဲ့အခါကျတော့အဲ့မှာကင်္ကာဝိတရဏဝိသုဒ္ဓိဆိုတာလေးတစ်ချက်ဒါနံပါတ်4ပေါ့အဲ့ကင်္ကာဝိတရဏဝိသုဒ္ဓိဘိုင်းမှာကျတော့ဦးဇင်းတို့အဲ့မှာဒုဒကကြီးဒီမှာရေးဖတ်ကြည့်ပေါ့ အဲ့တော့ဗာပြောတာတော့ဆိုတော့ကံကံ၏အကျိုးတရား၌ယုံမှမှုကိုကြော်လွှားလွန်မြောက်သည့်ဉာဏ်မြင်စင်ကြယ်ခြင်းဒါကင်္ကာဝိတဒနာဝိတုဒ္ဓိတူလို့တူလို့ပေါ့ကံနဲ့ကံရဲ့အကျိုးကိုဦးဇင်းတို့လူဘဝတည်းကုသိုလ်ကံကြောင့်ဖြစ်တယ်ဟုတ်ဟုတ်ပါမလားစသည်အဖြစ်ပေါ့ဖွင့်အောင်မပြောရင်ဒီမဲ့တို့တခါကြီးဒီကမကြီးဆရာပြောလို့ကုသိုလ်ကံကြောင့်လူဘဝရောက်တယ်ဆိုတာမျိုးတော့ ဟိုဆရာပြောလို့သိနေပြီမယ်ကိုယ်တိုင်ဉာဏ်နဲ့မမြင်ရတဲ့အခါကျတော့ဒါဟိုတန်တရားလေးတော့စိတ်ထဲမှာရှိကောင်းရှိနိုင်တယ်ဒါကိုဒီပစ္စယံပရိကဉာဏ်ရပြီဆိုရင်တော့အဲ့အဝိဒနာဝိတုဒ္ဓိဖြစ်ပြီးအဲ့ယုံမတန်တရားကိုကျော်လွှားလုံမြောက်ပြီပေါ့အဲ့ဒါနဲ့ပတ်သက်လို့ဦးဇင်းတို့ဒီ CD ပုံလေးမှာじゃဒုဒကကြီးတွေမိုက်တွေပြန်ကြည့်လိုက်အကြောင်းအကျိုးသိသိချင်းဆိုတဲ့ပြိဿသမုပ္ပါရှုွက်ပေါ့ဒါပထမနေ့ကနေပြစ္စမနေ့ဒီဦးဇင်းတို့၄၅မျိုးရှိတယ် အဲ့ဒီဟာတွေအကုန်လုံးဒီဒါပြစ္စယပရိကဉာဏ်ထဲမှာအကျုံးဝင်သလိုဉာဏ်ချင်းကြည့်မယ်ဆိုရင်အမှပြစ္စယပရိကဉာဏ်အားနဲ့ကြည့်မယ်ဆိုဒါနမလိဒိဋ္ဌိဝိတုဒ္ဓိရှိတယ်အဲ့တော့ဦးဇင်းတို့ဒီမှာဝိတုဒ္ဓိခုနှစ်ပါးတဲ့ကအခုဒီနံပါတ်1ဖြစ်တဲ့တိတာဝိသုဒ္ဓိနံပါတ်1ဖြစ်တဲ့စိတ်တဝိသုဒ္ဓိနံပါတ်3ဖြစ်တဲ့ဒိဋ္ဌိဝိသုဒ္ဓိနဲ့နံပါတ်4အခုဒီမှာအထူးပြောချင်တဲ့3နဲ့4ပေါ့နံပါတ်3ဖြစ်တဲ့ဒိဋ္ဌိဝိသုဒ္ဓိနံပါတ်4ဖြစ်တဲ့ကင်္ခာဝိတ္တနာဝိသုဒ္ဓိဘိုင်းဒီ ရုပ်တည်နံတွေကိုသိနေရမယ်အကြောင်းတရားအကျိုးတရားတွေကိုသိနေရမယ်ပရိသတ်သမုပ္ပါဒ်တွေကိုကျွမ်းကျင်နေရမယ်ဒါပေမဲ့ဒါဒီဝိပဿနာရောက်ပလားလို့မေးရင်ဒါဦးဇင်းတို့ဝိပဿနာကိုမရောက်သေးဘူးလို့ဒီလိုပဲပြောရအောင်ဝိပဿနာကိုရောက်ပလားမရောက်သေးပါဘူးခင်ဗျာမရောက်သေးဘူးအဲ့တော့ဒုဒကကြီးဒီကမကြီးဒီနေရာလေးမှာပေါ့အဲ့ဦးဇင်းတို့ဒါကိုနည်းနည်းလေးပြီးမှပြန်ပြီးတော့ပြောအဲ့ဒါပြီးကမှဦးဇင်းတို့ဒီမှာနံပါတ်5ဖြစ်တဲ့မက္ကမက္ကညာဏတတနာဝိတုဒ္ဓိ ဉာဏ်မြင်တဲ့စင်ကြယ်ခြင်းဆိုတဲ့ဒီမက္ခမက္ခဉာဏတတနာဝိသုဒ္ဓိကိုရောက်ပြီးဆိုတဲ့အခါကျမှဒါကစပြီးတော့ဦးဇင်းတို့ဒါဝိပဿနာကိုဟိုကူးတာအဲ့တော့မှဒီမှာကင်္ကာဝိဒနာဝိသုဒ္ဓိဘိုင်းပေါ့ကင်္ကာဝိဒနာဝိသုဒ္ဓိဘိုင်းပြစ္ဆဟိုဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာနာမရူပပိစေတာဉာဏ်ဒါဉာဏ်စဉ်16ပါးဒီကြမှာဒါနာမရူပပိစေတာဉာဏ်စတယ်နောက်ကကင်္ကာဝိဒနာဝိသုဒ္ဓိမှာပြစ္ဆပရိကဉာဏ် ပြီးတဲ့အခုဒီမက္ကမက္ကဉာဏတတ္တဝိတုဒ္ဓိရောက်တဲ့အခါကျမှဒီမှာဥစ္စလို့ဉာဏ်သင်ရကြည့်တော့သမတနာဉာဏ်သမတနာဉာဏ်ဆိုတော့စပြီးတော့ဒါယုံနာဓမ္မသင်္ခါရတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်တာပဲအတင်ပြီးတဲ့အခါကျမှဥစ္စလို့ဘာဖြစ်တုံးဆိုတော့ဒီမှာဟိုနံပါတ်၄ဖြစ်တဲ့ဥဒယပယဉာဏ်ယုတ်တဏ္ဏတွေကဖြစ်ချင်းပြချင်းကိုဒါဥဒယအပြင်ဝယအပြင်ဒါဥဒယဆိုတာဖြစ်တာဒါဘယဆိုတာဝယကိုပြောတာပဲဒါဥစ္စလို့ပါဠိစာပေရဥဒယဝယဥဒယ အဲ့ဒီဖြစ်ချင်းပြည့်စင်တွေကိုဒါရှုတာပေါ့အဲ့ကြမှာသူကဝိပဿနာကိုစပြီးတော့အားခဲတာဝိပဿနာကိုဘိုင်းကိုယောဂီကစပြီးတော့ရောက်တာအဲ့တော့ဒီနေရာမှာဦးဇင်းတို့ဒါလေးကိုဟိုထပ်ပြီးတော့ဒီမှာဘာလုပ်ချင်တော့ဆိုတော့ခါကြီးတွေရှိမှာဟိုနောက်စာမျက်နှာလေးတစ်ခုဦးဇင်းပြချင်တယ်အဲ့ဒါဘာလဲဆိုတော့အမ်ဒီစာမျက်နှာလေးပေါ်လာ ဓာကြီးကြီးပေါ်လာပေါ်ပါပြီဗျာအေးဟုတ်ပြီအဲ့ဒီမှာဦးဇင်းညနေ16ပါးလေးကိုဦးဇင်းကတစ်ချက်ပြောခြင်းတယ်အဲ့ခုနဦးဇင်းတို့ဟိုမျိုးလုံးထဲမှာပြန်ပြီးတော့ဇတိပုံလေးကိုအာရုံယူကြည့်ဒိဋ္ဌိဝိတုဒ္ဓိဘိုင်းဒီနာမရူပပိစိတာဉာဏ်ပိုင်းနောက်တစ်ခါပစ္စည်းအဝိဒနာဝိတုဒ္ဓိဒီပစ္စည်းပရိက္ခဉာဏ်ပိုင်းပြီးတဲ့အခါကျမှဦးဇင်းတို့ဒီဟို မကမကညာဏတဒနာဝိတ္တုတိပေါ့နံပါတ်5ခုအဲ့မကမကညာဏတဒနာဝိတ္တုတိဘိုင်းမှာဒီတမတနာဉာဏ်နဲ့ဥရိယပိယဉာဏ်အနုဘောအရင်ကပါတယ်ပေါ့အဲ့တော့အဲ့မှာဒီမှာဒီတမတနာဉာဏ်လေးကိုဦးဇင်းတို့ကတို့တခါကြီးတွေတခါကြီးတို့ဒီမှာဟိုသဘောပေါက်စေခြင်းတယ်ပေါ့နော်အဲ့တော့အဲ့မှာဒီဟိုတမတနာဉာဏ်ဆိုတာဘာလဲဆိုတော့ယင်ဒုက္ခသစ္စာသမုဒိယသစ္စာအမိယတိသင်္ခါရတရားတို့ကိုအိဋ္ဌာဟုဒုက္ခဟုအနတ္တဟုယူပွားသုံးသက်သောဉာဏ်ကိုဒါတမတနာဉာဏ် ပြီးတော့ကဩရိယပြဉာဏ်အနုပိုင်းမှာကျတော့ဦးဇင်းတို့တုရဏဝိပဿနာလို့ခေါ်တယ်အနုပိုင်းပေါ့အဲ့မှာဆိုရင်ယင်းတင်္ဂလာတရားတို့ဤဖြစ်မှုပြက်မှုကိုခဏပစ္စုပန်သို့စိုက်အောင်ဒါရှုမြင်လျက်အနိစ္စဟုဒုက္ခဟုအနတ္တဟုရှုပွားသုံးသပ်တဲ့တုံဉာဏ်ဆိုပြီးတော့ဒါဟိုဖွင့်ဆိုတာပေါ့နော်နောက်ပြီးတော့ဥရိယပြဉာဏ်အရင်အရင်ပိုင်းပေါ့ဥရိယပြဉာဏ်ဒါအရင်ပိုင်းပေါ့ဘလဝဝိပဿနာပိုင်းရောက်တော့ဒါဝိပဿနာဉာဏ်ညွှန်းချောင်းတွေဥပကိတိတာတွေစသည်အပြင်ဒီကိုသွားပြီအဲ့တော့ပြောချင်တာကဒီ ဒိဋ္ဌိဝိတုဒ္ဓိပြီးတော့မှကင်္ကာဝိဒနာဝိတုဒ္ဓိလာတယ်ပြီးတဲ့အခါကျမှဒီမက္ကမက္ကညာဏတသနာဝိတုဒ္ဓိပိုင်းဒီအရာဆိုရင်ဒီဉာဏ်ရှင်နဲ့ကြည့်မယ်ဆိုရင်တမတနာပေါ့သုံးခုတမတနာဉာဏ်ပိုင်းကိုရောက်မှဝိပဿနာကြည့်စပြီးတော့လက္ခဏာကြီးသုံးတန်တင်တယ်ယနေ့အများစုနားလည်နေတဲ့ဒါအနိစ္စဒုက္ခအနတ္တလို့လက္ခဏာကြီးသုံးတန်တင်တယ်ဆိုတော့ဝိပဿနာကြည့်အဲ့ဒီဉာဏ်ဉာဏ်ရဆိုနံပါတ်3မှာစတယ်ဝိတ္တုဒိ9ပါးအရာဆိုနံပါတ်5ကျမ်းမှာစတယ်ဘယ်ကျမ်းမှာစတော့ နံပါတ်5မှာစပါတယ်အဲ့ဒါလေးကိုဦးဇင်းတို့ကဒီညမှာတစ်ချက်သဘောပေါက်ခဲ့ကြည့်ခြင်းနဲ့အဲ့တော့ဦးဇင်းတို့အဲ့ဒါလေးကိုပြန်ပြီးတော့ပြောကြရအောင်ခဏဝိတ္တုတိ9ပါး သူတကယ်ကြီးဒီမှာပေါ်လာမသိဘူးဒီဒီပုံလေးပြန်ပေါ်လာတွေ့ရပါပြီဖေ။အင်းဟုတ်ပြီ။အဲ့မှာဦးဇင်းတို့ဒီခုနနံပါတ်5ပေါ့မကမကဉာဏတဒနာဝိသုဒ္ဓိမှာနံပါတ်6ဖြစ်တဲ့ပြိပဒဉာဏတဒနာဝိသုဒ္ဓိဒါမဲ့ကျင့်စဉ်တိုင်းဉာဏ်မြင်စင်ကြယ်ခြင်းအဲ့အဲ့လက်ကြကြဦးဇင်းတို့ဒီမှာဒီဟိုဉာဏ်စဉ်ရဆိုရင်နံပါတ်၄ခါဝေးကစပြီးတော့နံပါတ်5ဖြစ်တဲ့ပင်ကဉာဏ်ပြဉာဏ်အာရိနဝဉာဏ်နိဗ္ဗိဒဉာဏ်မောတိတုကရိမောတိတုကမြတဉာဏ်တိသင်္ကဉာဏ်သင်္ကာရုပ္ပကဉာဏ်အနုလောမဉာဏ်ဆိုပြီးတော့အဲ့ဒီမှာဘာနာပရိညာ ဘိုင်ကိုသူကကူးတာပေါ့ပြီးတဲ့အခါကျမှဦးဇင်းတို့ဟိုဘညနတတနာဝိသုဒ္ဓိကြတာမိမ္မန်ကိုဉာဏ်မြင်ဆိုင်ကြတာမဉဏ်ပုံဉာဏ်ရောက်သွားပြီပေါ့အဲ့တော့ဦးဇင်းတို့ဒီမှာပြန်ပြီးတော့ပြောချင်တာကဒီကင်္ခဝိဒနာဝိသုဒ္ဓိနဲ့ဒိဋ္ဌိဝိဒနာဒိဋ္ဌိဝိသုဒ္ဓိပေါ့အဲ့ဘိုင်ကိုဦးဇင်းတို့ပြန်ပြောချင်အဲ့တော့ယနေ့ဦးဇင်းတို့မျက်မှောက်ခင်မှာကဘာဖြစ်တုံးဆိုတော့ဝိပဿနာလုံပေးတရားကိုဝိပဿနာစပြီးအားထုတ်ပြီးဆိုရင်ဦးဇင်းတို့ကရိတ်တာလည်းရောက်ပြီးတနည်းအားဖြင့်ကမ္မဋ္ဌာန်းစထိုင်ပြီးဆိုရင်ဝိပဿနာရှုချင်တာပေါ့နော် ဝိပဿနာရှုကျင်တော့ဒီစိတ်တဝိသုဒ္ဓိအနေနဲ့ဖြစ်ဤမလားတော့စဉ်းစားရတော့တေချာနာတော့ဒါကိုတမဘက်ရှိပါတော့မရတာတေချာနိုင်တယ်အဲဥပဒနာတမာတိကိုတကယ်ဥပဒနာတမာတိလောက်ဒီအားကောင်းမောင်းတန်တဲ့တမာတိရမလားဆိုတော့ဦးဇင်းတို့ဒါတော်တော်ကိုယောဂီကမိမိကိုယ်ကိုမိမိကတော်တော်လေးကိုစမ်းစစ်ရမယ်အပိုင်းမှာပါတယ်အဲ့ဒါပြီးတဲ့အခါကျအခုဒီဝိပဿနာမရှိခင်မှာဒီယုတ်ဒီနံတွေကိုသိရမယ်ဆိုတဲ့အပိုင်းပေါ့။အဲ့မှာဦးဇင်းတို့ဒါအသေးစိတ်ဒါပြောဖို့လိုလား လိုလာတဲ့အခါကျတော့ဒီမောင်စဉ်တို့ဒီဟိုဒီနာမရူပပရိစ္ဆေဒဉာဏ်ပိုင်းခုနဒိဋ္ဌိဝိသုဒ္ဓိပိုင်းမှာယုတ်တရားကိုသိသိခြင်းပေါ့အဲယုတ်တရားကိုသိသိခြင်းပိုင်းကိုရောက်လာလို့ရှိရင်ယုတ်တရားကိုရှုရတော့ယုတ်တရားကိုကိုယ်ကသိအောင်ကြိုးစားယုတ်တရားကိုသိခြင်းလို့ရှိရင်ဦးဇင်းတို့ဘယ်လိုရှုရတော့ဆိုတော့ဦးဇင်းတို့ဘုရားရှင်ဒီတတ္ထရူပကမ္မဌာဏအရူပကမ္မဌာဏရူပကမ္မဌာဏကတိတောသင်္ခေပမနတိကာရဝတေနဝဝိပါရဝတေနဝသုတ္တရဝဥဒ္ဒနာကတိတိဆိုပြီးတော့ဒါဦးဇင်းတို့ ဒီလိုဘုရားရှင်ကဟောတာဘာပြောတာလဲဆိုတော့ဒီယုတ်ကမထံကိုရှုကျင်တဲ့ပုဂ္ဂိုလ်အတွက်ဘုရားရှင်ဒီအဲ့ဒါယုတ်ကမဓကမထံအကျဉ်းဤဓကမထံအကျဉ်းဤဆိုပြီးဒီနှမျိုးပဲဟောတယ်အဲ့တော့ယုတ်တွေကိုသိကျင်တဲ့ပုဂ္ဂိုလ်ဒီဓကမထံအကျဉ်းဤကိုတော့လကောင်အကျဉ်းဤတို့လကောင်မလွဲတာမရှောင်တာရှုရှုရမယ်အဲ့တော့ယုတ်ကမထံဓကမထံအကျဉ်းဤကိုလည်းမရှုဘူးဓကမထံအကျဉ်းဤကိုလည်းမရှုဘူးဒါပေမဲ့ယုတ်ကိုသိပါတယ်ဆိုရင်ဒီတော့ဒါဦးဇင်းတို့စံပေနဲ့သိပြီးတော့ အရင်ကြီးမညီညွတ်တော့အဲ့တော့ဦးဇင်းတို့ဒီစာပေပရိယတ်ဒီဒါပရိပတ်အတွက်ဒါမြေပုံပဲအဲ့တော့ဦးဇင်းတို့စာပေကတော့ဒီယုတ်တရားကိုသိကျင်နေဆိုရင်ဓကမတန်အကျဉ်းဒီအကျဉ်းဒီတခုကိုရှုရမယ်လို့ပြောတယ်ဒါမိမိတို့ဒီရှုသလားဒါမိမိတို့ကကိုယ်ဒီချိန်မှာတော့ဒကာကြီးတွေဒကာမကြီးတွေမညာတမ်းမေးရဘယ်လိုမေးရမလဲမညာတမ်းမေးရပါမညာတမ်းမေးရတော့မှာပဲဘာဖြစ်လို့တော့ဦးဇင်းတို့အဲ့တော့ဦးဇင်းကဒီညမှာထပ်ပြီးတော့ပြောချင်တယ်ဦးဇင်းတို့ကတရားသင်ပြီဆိုရင်ဦးဇင်းတို့ ဟိုတွေ့ရတဲ့အခက်အခဲလေးတကူကဘာလဲလို့မေးတဲ့အခါကျတော့ယောဂီတိုင်းကဦးဇင်းတို့အကြောင်းကိုရောက်လာတယ်ရိတ်တာကိုရောက်လာတယ်တရားစခန်းတွေကိုရောက်လာတယ်ရောက်လာလို့ရှိရင်ဒါဦးဇင်းတို့စပြီးအဲသူတို့လည်းဒါကင်မရာနှလုံးတွေတွင်းကြအဲတရက်လောက်နှစ်ရက်လောက်သုံးရက်လောက်လေးရက်လောက်ဆိုစပြီးတော့ဦးဇင်းတို့မိကုန်းတွေကြုံရတယ်ဝိပဿနာဘယ်တော့သင်ပေးမှာတော့ဆိုတဲ့မိကုန်းပေါ့ဝိပဿနာဘယ်တော့သင်ပေးမှာလဲဆိုတဲ့မိကုန်းအဲ့တော့ဦးဇင်းတို့ကဒီဝိပဿနာ ိုဘယ်လိုရှုရတယ်ဝိပဿနာမရောက်ခင်မှာတမာတိဘယ်လိုထူထောင်ရတယ်ရုပ်တည်နံတွေကိုဘယ်လိုသိအောင်ကြိုးစားရပါတယ်ဆိုရှင်းပြတော့သိခံနိုင်တဲ့ယောဂီတွေလည်းသိခံပြီးတော့ဆက်ရှုတာရှိသလိုအချို့မှာသိမခံနိုင်တဲ့အခါဝိပဿနာကိုပဲတက်ရက်မြန်မြန်ဆန်ဆန်ရှုကျင်နေဆိုပြီးတော့ဦးဇင်းတို့ဒါနောက်ကျောင်းပြန်ပြီးတော့ခောက်သွားတာမျိုးလေဦးဇင်းတို့ကကြုံရတယ်ပေါ့အဲ့တော့ဒီနေရာမှာဦးဇင်းတို့ကဒါကြုံလို့ပေါ့တို့တကကြီးတွေဒီကမကြီးတွေဦးဇင်းတို့ကဘာဖြစ်အတိပေးကျင်တော့လို့ဆိုတဲ့အခါကျတော့ဘယ်လုံးမှာပဲကြည့်ပြီးဦးဇင်းတို့ ကံကစပြီးတော့စနစ်ပိုင်အောင်တော့လုပ်သွားဖို့လိုတယ်အဲ့တော့ဦးဇင်းဒီညမှာဟိုအခုယနေ့ဒကာကြီးတွေဒကာမကြီးတွေနားလည်လွယ်စကားလုံးလေးဥပမာလေးတစ်ခုနဲ့ဦးဇင်းတို့သုံးညင်တယ်အဲ့ဒါမှလဲဆိုတော့မဉ္ဇဉ်ဖူဉ္ဇဉ်ကိုရရေးဒီဝိပဿနာ မရှုဘဲနဲ့မရဘူးဆိုတာတော့တို့ဒကာကြီးဒကာမကြီးအလုံးလက်မခံနိုင်ဘူးလားလက်ခံပါတယ်ဗျာလက်ခံတယ်ဦးဇင်းတို့လည်းဒါလက်ခံတယ်ဝိပဿနာမရှုဘဲမရနိုင်ဘူးမဉ္ဇဉ်ဖူဉ္ဇဉ်ကိုမရနိုင်ဘူးဒါဦးဇင်းတို့အလုံးလက်ခံ ဒါပေမဲ့အဲ့ဒါနဲ့အတူပေါ့ဝိပဿနာကိုရှုနိုင်ရဲ့အတွက်ရုပ်တည်နံတွေကိုသိရမယ်ဆိုတဲ့အပိုင်းကြတော့ဒီနေ့မြင်မောက်ခင်မှာတော်တော်လေးလက်ခံမှုခက်တယ်အဲ့တော့ဦးစင်းကခင့်နဲ့ဟိုဥပမာလေးတစ်ခုပေးချင်တာကဘာလဲဆိုတော့ဦးစင်းတို့စိုးကြပါစို့တို့တကယ်ရည်တွေမှာဒီဂရီတစ်ခုပေါ့ဘောတစ်ခုလိုချင်တယ်ပေါ့ဘောဒီရင်တက္ကသိုလ်မတက်ဖဲနဲ့ဘောရမရနိုင်ဘူးရနိုင်ပါမလား မရနိုင်ပါဘူးဖေဟာဒါဦးဇင်းတို့အားလုံးလက်ခံတယ်မစရောက်လို့ဒီဂရီတစ်ခုရဖို့အတွက် University တက်ကိုတက်ရမယ် University ကိုမတက်ဘဲနဲ့တနည်းအားဖြင့်တက္ကသိုလ်မတက်ဘဲနဲ့ဝက်ရတယ်ဆိုတာတော့ဒါမဖြစ်နိုင်ဘူးဒါဦးဇင်းတို့အားလုံးလက်ခံဒါပေမဲ့ယနေ့မြေမောက်ကကဘာဖြစ်တော့အဲ့တက္ကသိုလ်ကိုတက်ပြီးတော့တက်ချင်ဘာဖြစ်ချင်တာတန်ပြီးတက်ချင်ပါတယ်ဖေဟာတက္ကသိုလ်တန်အဲ့တော့တခါကြီးတွေမိုက်တွေစဉ်းစားကြည့်ပေါ့တခါကြီးတို့ကိုယ်တိုင်လည်းဒါတွေလုပ်ခဲ့ပြီတခါကြီးတို့ရဲ့အခုသားတွေသမီးတွေကိုလည်းဒီလမ်းကိုဒါရှောက်ခိုင်းနေပြီ ရှောင်ခိုင်းနေတဲ့အခါကျတော့ဦးဇင်းတို့ဒီတက္ကသိုလ်ဆိုတဲ့ဒီ university တက္ကသိုလ်ကိုတက်နိုင်ရေးအတွက်ကဒကာကြီးဒကာမကြီးတွေအခြေခံပညာတွေကိုမတင်မဲနဲ့တက်လို့ရပါမရပါဘူးခင်ဗျာမရဘူးမရတဲ့အခါကျအဲ့အခြေခံပညာကိုတို့ဒကာကြီးဘယ်လောက်ရင်းရအများကြီးရရပါအခြေခံပညာဒီတက္ကသိုလ်ရောက်ရေးအတွက်အခြေခံပညာမှာဥမာမူလာတန်းအလယ်တန်းအထက်တန်းပေါ့အဲဒကာကြီးတို့ဘက်နဲ့ကြည့်မယ်ဆိုရင်ဒါ primary school ပြီးတဲ့အခါကျတော့ secondary အဲနောက်တက high school ဆိုပြီးဒီဟာတွေကိုမှမအောင်မြင်ပဲနဲ့ဒကာကြီးတွေဒကာမကြီးတွေဒီဒီနေ့အပြင်မိမိတို့ရဲ့ရှင်သေးငယ်တွေဒီတက္ကသိုလ်ကိုတက်ခွင့်ရမရဘူးเนาะမရဘူးတက္ကသိုလ်ကိုဝင်ဖို့ဒါမဖြစ်နိုင်ဘူးကောင်းပြီအဲ့တော့အဲ့အခြေခံပညာတွေကိုသင်နိုင်ရေးအတွက်ဒီဒကာကြီးတို့ကိုယ်တိုင်ကနှစ်တွေဘယ်လောက်ပေးခဲ့ရအောင်ဒီတက္ကသိုလ်ကိုရောက်ရေးအတွက်ဘယ်နှစ်လောက်ပေးရ15နှစ်လောက်ပေးရပါမယ်ခင်ဗျာ ဒါ15နှစ်လောက်3နှစ်လောက်စသည်အပြင်ဒါပေးရတယ်ဒီလိုခြေခံပေးပြီးခါမှသာလေဒါခြေခံပညာတွေကိုသင်ကြားတက်မြောက်ပြီးမှသာလေမိမိတို့ဒီတက္ကသိုလ်ကိုဒါဝင်ရောက်ပြီးလေ့လာနေတက္ကသိုလ်ကိုတက်လို့ရပါမှလည်းမိမိတို့ဒီပေါ်ရမှာသိကြတယ်အဲ့လိုပဲဦးဇင်းတို့ဒီဒီတော့ဒီအခြေခံဒီလောကီဘွယ်လေးတစ်ခုရဖို့အရေးကိုတော့တို့တကကြီးဒီကမကြီးဒီဒီတက္ကသိုလ်တက်ဖို့လိုတယ်တက္ကသိုလ်ကိုတက်နိုင်ရေးအတွက်လည်း အဲ့တော့73နှစ်လောက်ရင်းရ73နှစ်55နှစ်စသည်အပြင်ဒီလိုရင်းရတော့ဒီဘက်မှာဒီတကယ်ဒီလောကုတ္တရာဘွယ်တူကြီးဖြစ်တဲ့အာသောတပန်တဂရကံအနာကံဆိုတဲ့ဒီလိုမညံဖုန်ညာတွေကိုမျက်မှောက်ပြုနိုင်ရေးနိဗ္ဗာန်တရားတော်မြတ်ကြီးကိုဒါထိုးထွင်းပြီးတော့သိမြင်ရေးအတွက်ကြတော့တို့တဂါကြီးတွေဒကမကြီးတွေကတလနှစ်လ14ကတစ်နှစ်14ကလဒီလောက်တောင်တဂါကြီးတွေကမရင်ကျင်14ကနှစ်ဆိုဝေးပေါ့ မရင်ညင်မဲ့နဲ့တက်ပြီးတော့ရိတ်တာတဲ့ဝင်တယ်တရားစခန်းကိုဝင်တယ်ဝိပဿနာရှုခြင်းနေဟောဟိုမှာတက္ကသိုလ်တရေကြ73နှစ်လောက်ရင်ရတယ်ခုဒီမှာကျတော့ဝိပဿနာရှုရေးကိုတခါကြီးတခါမကြီးတွေက73လေးလလောက်တောင်မရင်ရင်ဘူး3လေးနှစ်ရင်ဖို့ဆိုတာဝေးပေါ့တန်းပြီးတော့ဝင်တာနဲ့ဝိပဿနာရှုခြင်းနဲ့ဆိုတော့တို့တခါကြီးတခါကြီးဘက်ကမလွန်လုံးဘူးလားလွန်ပါတယ်ဗျာလွန်တယ်ဟုတ်ပလားအဲ့တော့ တက္ကသိုလ်တက်နိုင်ရေးအတွက်တောင်ဒီ73နှစ်14နှစ်ကိုယ့်ဘက်ကပေးနိုင်ပြီးတော့ဒီတကယ်ဝိပဿနာတကယ်ဘုရားဟောတဲ့ဝိပဿနာတွေရုပ်တွေနာမ်တွေကိုတကယ်ဖြစ်တာပြက်တာတွေကိုကိုယ်ပိုင်တမ္မာတ္တိဉာဏ်ပညာနဲ့မြင်ပြီးတော့ဟိုအနိစ္စဒုက္ခအနတ္တဆိုတဲ့ခြေချင်းပြခြေခဏမစက်တသက်သက်နဲ့ဖြစ်ပြနေတာကိုကြည့်ပြီးတော့အနိစ္စမမြဲဘူးခြေချင်းပြချင်းကြံရပြနှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတဲ့ဒုက္ခ ဒီကဲခိုင်မှာနှစ်သာရအပြင်တည်တတ်မနေခြင်းအစိုးမရခြင်းဆိုတဲ့အနတ္တဆိုတဲ့ဒီလိုလက္ခဏာရေးသုံးတန်ပရမတ္တဓာတ်တွေကိုမြင်ပြီးတော့လက္ခဏာရေးသုံးတန်တင်ရှုနိုင်ရေးကြတော့တခါကြီးတွေမိုက်ကြီးကအချိန်မပေးနိုင်ဘူးရက်ကလေးရပိုင်းတော်မှာတိတ်မပေးခြင်းဘူးထိုင်တာနဲ့ရှုခြင်းလေဆိုတော့တို့တခါကြီးတွေမိုက်ကြီးဘက်ကကြော်လွန်းတယ်လို့ဦးဇင်းတို့ကထင်တယ်အဲ့တော့ကြော်ဦးဇင်းတို့ကဖြန့်နှံ့လိုက်လို့ရပါမလားမရပါဘူးဗျာမရနိုင်ပါဘူးအဲ့ဒါလေးကိုဦးဇင်းတို့ကဒါဒီညမှာအတိပေးခြင်းဒီအတွက်ကြောင့်ဦးဇင်းတို့ဘာလို့တော့ဒီဝိပဿနာတကယ် ဘုရားဝိပဿနာတွေကိုသိမြင်ရေးပေါ့ဒါဦးဇင်းတို့ပြခဲ့တဲ့ဘက်ကဟောခဲ့ပြီးပြီဝိပဿနာဆိုတာဘာတော့နေဇာတိဝေဒနာဝိရိအာဂရိဓမ္မေပတ္တတိဝိပဿနာဒါဦးဇင်းတို့ဒါပြောခဲ့ပြီးပြီဒါဓနေဓမေယုံနာဓမ္မသင်္ခါရတရားတို့ပေါ်၌အိဋ္ဌာရိဝတေနအိဋ္ဌာအဆရှိသည့်အစွမ်းအပြင်ဝါအိဋ္ဌာဒုက္ခအနတ္တအဆရှိသည့်အစွမ်းအပြင်ပတ္တတိတိမြင်သုံးသက်ဣတိရသမထို့ကြောင့်ဝိပဿနာဝိပဿနာလို့ခေါ်တယ်ဆိုပြီးတော့ဒါ ယုံနာဓမ္မသင်္ခါရတရားတွေပေါ်မှာမိမိတို့ကလက္ခဏာရေးသုံးတန်တင်ပြီးတော့ရှုပွားသုံးတန်နိုင်ပါမှဒါဝိပဿနာဆိုတဲ့ဒီဒီသမတနာဉာဏ်ပိုင်းကိုရောက်အဲ့မတိုင်ခင်မှာဖြစ်တဲ့ဒီပစ္စယပရိကဉာဏ်နာမရူပပရိစ္ဆေဉာဏ်ပစ္စယပရိကဉာဏ်ပိုင်းကိုဦးဇင်းတို့ကကြော်ပြီးတော့သွားလို့တော့မရအောင်ဒါဦးဇင်းတို့တလုံးကလည်းပြောခဲ့တယ်ဘုရားဟောတဲ့တရားတော်တွေဒီဒါ ဘာဝါတာမဟုတ်ဘူးခုံသွားလို့မရဘူးအစဉ်တိုင်းပဲသွားအဲ့တော့နာမရူပပရိစ္ဆေဒဉာဏ်ရပြီးမှပြစ္ဆေပရိက္ခဉာဏ်ရမယ်ပြစ္ဆေပရိက္ခဉာဏ်ရပြီးကမှဒါသမသနာဉာဏ်ရမယ်ဒါဉာဏ်နဲ့စကြောက်ပါကသွားရင်ဒီဒီဘက်ကဟိုဦးဇင်းတို့ဝိသုဒ္ဓိခုနှစ်ပါးသွားရင်ဒိဋ္ဌိဝိသုဒ္ဓိရပြီးမှကင်္ကာဝိတနာဝိသုဒ္ဓိရမယ်ကင်္ကာဝိတနာဝိသုဒ္ဓိရပြီးမှမက္ကမက္ကဉာဏတတနာဝိသုဒ္ဓိကိုဦးဇင်းတို့ပူကြရမှာဖြစ်တယ်ဒါကြောင့်မလို့ဒါဦးဇင်းတို့ဒီအပိုင်းမှာတော့ဒုတ္တဂါကြီးတွေဒကမာကြီးတွေကသဘောကျပြီးတော့ တကယ်ကိုပဲကိုကအချိန်ပေးနိုင်မှုလည်းလိုတယ်နောက်တစ်ခုကတော့ဦးဇင်းတို့ဒီမှာထပ်ပြီးတော့အချိန်နဲ့ရာတုံးပေါ့ဟိုတစ်ခုထပ်ပြီးတော့ဦးဇင်းတို့ပြောခြင်း theory ဘိုင်းနဲ့ပတ်သက်လို့ပေါ့ဥပမာဆိုကြမှာဆိုဒကာကြီးတွေဒါစိုက်ပျိုးရေးကိုလည်းထက်တင်အားလျော်ဆိုတော့ဒါနားလည်မှာအဲ့တော့ဦးဇင်းတို့ဟိုသဘောအရာပေါ့ဒါသဘာဆိုင်မယ်ဆိုကြဆိုသဘာဆိုင်မယ်ဆိုရင်အာမိုးကြတဲ့အခါမှာဒါထုံရမယ်အပေါင်းတင်မယ်ထုံမယ်အာပြီးတဲ့အခါပြိုးကျဲမယ်အာစိုက်မယ် စသည်အပြင်အပင်ပေါက်ရလာလို့ရှိတဲ့ဒါပေါင်းရှင်းရမယ်နောက်တကရိတ်သိမ်းရမယ်အချွေးလေးရမယ်ဒါမှဦးဇင်းတို့ကကိုလိုချင်တဲ့သဘာဆိုကနေပြီးစံစစ်ရောက်ပါမယ်ဒါဒီဒီလုပ်ငန်းတွင်ဒီဒါဦးဇင်းတို့ဟိုလင့်လာမယ်ဆိုရင်ဒါဒီအတိုင်းပဲစနစ်တကျသွားဒါမိုးကြလဲဆိုရင်ဒါပေါင်းဟိုတူရမယ်ဆွရမယ်ထွန်ရမယ်အကျေးရမယ်ဆက်ရမယ်ဒီဟာဒီဒါမှန်တယ်ဒါပေမဲ့အဲ့ဒါကိုတကကြီးတွေတကယ်လက်တွေ့ဆင်းမလို့ဘူးဒီ theory ကိုသိနေပြီ အိမ်ထဲမှာထိုင်ပြီးတော့အဲ့ဒါကြီးကိုဒကာကြီးတွေဒကာမကြီးတွေညွတ်နေမယ်အာမိုးလေးကြလို့ရှိရင်ဟေးအာအာထေထိုးရမယ်အဲပြီးတဲ့ခါလို့ရှိရင်ပြိုးကျဲရမယ်အာပြီးတဲ့ခါကြလို့ရှိရင်အာဟိုစိုက်ရမယ်ပြီးတဲ့ခါပေါင်းတင်ရမယ်ပြီးတဲ့ခါရိတ်ရမယ်သိမ့်ရမယ်ပြီးမှစပါးရမယ်ပြီးမှဆန်ဖြစ်မယ်ဒီပြောစဉ်ဒီဒါမမှန်ဘူးလားမှန်လားလို့မေးရင်မှန်တယ်ဒါပေမဲ့အဲ့ဒါကိုထိုင်းပြီးတော့တခါကြီးအိမ်ထဲမှာထိုင်းပြောနေမယ်တကယ်လေလဲကိုကိုမစင်ဘူး အဲ့ဒါတကယ်ကြီးဒီကမကြီးရပါမရပါဘူးခင်ဗျာမရပါဘူးထို့အတူပဲတကယ်ကြီးဒီကမကြီးရောဝိပဿနာပရမဏံပရမတ်ကိုအိဋ္ဌဒုက္ခအနတ္တရှုတာကွာဒါကြောင့်မလို့ယုတ်ပရမဏံပရမတ်ကိုအိဋ္ဌဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ရှုကမှာဒါဝိပဿနာစစ်စစ်ဖြစ်တယ်အဲ့ဝိပဿနာဉာဏ်ကြီးရင့်ကျက်ကမှာဝိပဿနာဉာဏ်ကြီးရဲ့အဆုံးမှာမဉဏ်ပုံညာရမယ်အဲ့လိုထိုင်ပြောမယ်ထိုင်ပြီးတော့တခါလဲထိုင်နေအဲ့လိုစဉ်းစားနေမယ်ယုတ်ပရမဏံပရမရပါမလားမရပါဘူးကိုကိုယ်တိုင်ဒီကျင့်နေတွေကိုကိုကကျင့်ပြီးတော့ ဒါဒိဋ္ဌိဝိသုဒ္ဓိဖြစ်အောင်ဒါရုပ်ဉာဏ်တွေကိုသိအောင်ကြိုးစားရအကင်္ဂဝေဒနာဝိသုဒ္ဓိဖြစ်အောင်အကြောင်းတရားကျိုးတရားယူကိုကိုယ်တိုင်သမ္မာဒိဋ္ဌိဉာဏ်ပညာနဲ့သိမြောင်မြင်အောင်ကြိုးစားရဒီဘိုင်းလေးတွေကိုဦးဇင်းတို့ကဒါဟိုတို့တခါကြီးတခါမကြီးတွေကိုတေးသေးချာချာနဲ့ကြော်မသွားစေချင်ဒီဘိုင်းတွေကိုငါတို့တကယ်လုပ်ရမှာပါဗလားဒါလိုသိစေချင်တာမလုံနိုင်သေးတာဒီအပြစ်မဟုတ်ဘူးဒါပေမဲ့လုံရမယ်ဆိုတဲ့အတီလေးတို့တခါကြီးတခါမကြီးစိတ်ထဲမှာရောက်သွားစေချင်တယ် ဒါဆိုရင်ဘာဖြစ်မလို့ငါတို့လုံရမယ်လို့သိနေသေးသေးတခါကြီးတခါမကြီးငါတို့မလုံနိုင်သေးဘူးလုံရမယ်ဒါတွေကိုငါတို့လုံရမယ်လို့သိနေတစ်ချိန်ချိန်မှာတို့တခါကြီးတခါမကြီးတွေစူးစမ်းအားထုတ်မှုဖြစ်မလာနိုင်ဘူးလားဖြစ်လာနိုင်ပါတယ်ဗျာဖြစ်လာနိုင်တယ်အဲ့လိုမှမဟုတ်ဘဲနဲ့ဒါတွေကရနေသလိုလိုသိနေသလိုလိုပြီးနေသလိုလိုနဲ့ငါတို့လုံးစရာမလိုတော့ပါဘူးလို့တခါကြီးတခါမကြီးတွေးပြီးဝိပဿနာကိုတန်ကူးနေမယ်ဆိုရင်တခါကြီးအဲ့ဉာဏ်တွေတို့တခါကြီးတခါမကြီးတန်တာမှာဖြစ်လာနိုင်တဲ့အကြောင်းရှိသလားမရှိပါဘူးဗျာ မရှိဘူးအဲ့ဒါကိုဦးဇင်းတို့ကလေးလေးနက်နက်ဒကာကြီးတွေဒကာမကြီးတွေရင်ထဲကိုရောက်သွားစေချင်တာအဲ့တော့ဦးဇင်းတို့ဒီရုပ်တည်နံတွေကိုသိရမယ်ဆိုတာကိုတို့ဒကာကြီးတွေဒကာမကြီးတွေရင်ထဲနှလုံးသားတွေကိုရောက်သွားကိုမသိသေးဘူးကိုကိုမညာမတာမေးငါတို့တကယ်ရုပ်ပရမတ်နံပရမတ်ကိုသိပလားမသိသေးဘူးမသိသေးရင်ဝိပဿနာရှုနိုင်ရေးအတွက်ထိုရုပ်ပရမတ်နံပရမတ်တွေကိုငါတို့ထဲထဲဝင်ဝင်နဲ့သိရမယ်ဆိုတဲ့အသိဉာဏ်မျိုးတွေရောက်သွားရင်ဦးဇင်းတို့ခုဟောရတာရှင်းနေပြီ တကယ်ကြီးတကယ်မထုတ်အာမထုတ်နိုင်သေးတာကိစ္စမရှိဘူးဦးဇင်းတို့တပြေးပြေးနဲ့ဒါကအချိန်ကြီးပေးပြီးတော့လှုပ်သွားဒါပေမဲ့တို့တကယ်ကြီးဒီမကြီးလေးထဲမှာတို့တွေကိုငါတို့တကယ်လှုပ်ပြီးတော့ဒီယုံ nant ဓမ္မပရမတ်တွေကိုငါတို့သိကိုသိရမယ်ဆိုတာမျိုးရင်ထဲရောက်သွားရင်ဦးဇင်းတို့ကြည်တတ်ပြီဟုတ်ပလားကောင်းပြီဒါကြောင့်မလို့ဒါတွေကိုဦးဇင်းတို့ကဟိုအသေးချာလေးတို့တကယ်ကြီးဒီကမကြီးတွေရင်ထဲကိုရောက်သွားစေချင်တာပါပဲကောင်းပြီအဲ့တော့ဦးဇင်းတို့ဒီမှာပြန်ပြီးတော့စကြရဟိုတရားက45မိနစ်ရောက်ပြောတရားနေကုန်လေးသိကြရအောင်ပေါ့နော် အဲ့တော့ဦးဇင်းတို့ဒါကြောင့်မလို့ဒီကျင့်စဉ်ဝိသုဒ္ဓိ9ပါးကိုဒီဦးဇင်းဒါအစဉ်အတိုင်းကိုကျင့်ရမှာဖြစ်တယ်အဲ့ကျင့်စဉ်ပိုင်းတွေကိုတော့ဦးဇင်းတို့ဒါလာမဲ့ဘက်ကစပြီးတော့ဒါအခုအခြေခံပြောပြီးပြီဆိုတော့ကျင့်စဉ်ပိုင်းတွေကိုဦးဇင်းတို့စပြီးတော့ပြောတော့အဲ့တော့အခုဒီညမှာဦးဇင်းတို့ဒီရုပ်တဏ္ဍတွေကိုသိရမယ်ဆိုတဲ့အရေးပေါ့နော်ရုပ်တဏ္ဍတွေကိုသိဖို့လိုတယ်ဆိုတာနဲ့ပတ်သက်လို့ဦးဇင်းတို့နည်းနည်းလေးဒီမှာတုတ်တန်တွေတကူကိုးပြီးတော့တရားသိကြရအောင်အဲ့တော့ဦးဇင်းတို့ဘုရားရှင်ကဒီပထမ နနာတုတ်တန်ဆိုတဲ့ဒီတုတ်တန်လေးတကူဦးဇင်းတို့တန်ယုတ်တအနိကမှာဟောထားတာရှိအဲ့တော့အဲ့မှာဘုရားရှင်ဒီဒါတောက်တိပြည်မှာသတင်း၃ခိုက်ပေါ့ဒါရန်တော်တွေကိုဘုရားရှင်ကဟောတယ်ဘယ်လိုဟောလို့ဆိုတော့ဦးဇင်းတို့ဒါဇံဘိကဝေနဗိဇာနံအပရိဇာနံအဝိဒါဇယံအပဇာဟံအပဘောဒုက္ခကရာယဘိကဝေจิตာယံတို့ဒါဇံလုံးသောခန္ဓာ၅ပါးယုံနံတရားတို့ကို အနာဘိဇာနံအနာဘိဇာနံတော်ညာတပရိညာပညာဖြင့်ထိုးထွင်း၍မတိခဲ့တော်အပရိဇာနံအပရိဇာနံတော်တိရဏပရိညာပညာဖြင့်ပိုင်းခြား၍မတိခဲ့တော်အာဝိရာဇယံအပဇဟံထိုခန္ဓာ၅ပါးယုံနံတရားတို့အပေါ်၌ဒွေတံမမောနိတဲ့တဏတရားကိုမဟာပရိညာပညာဖြင့်ကင်ပြယုတ်သိမ့်ခြုံငိမ့်အောင်မကျင့်နိုင်ခဲ့တော်ဝါမပယ်စွန့်နိုင်ခဲ့တော် ဒုက္ခကရယတဏှာဥစဉ်ရဲ့ဒုက္ခဤကုံဆုံးခြင်းဟာဝါတဏှာဥစဉ်ရဲ့ဒုက္ခဤကုံဆုံးရာနိဗ္ဗာန်သို့ရောက်ခြင်းဟာအဘဘောမထိုက်တန်ပေဣတိတုဒေတိတိကရုဏာရေထာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဗျာအဲ့တော့ဒီသုတ္တမဘုရားရှင်ကဘာပြောထားတုံးဆိုတော့ အလုံးစုံသောခန္ဓာ၅ပါးယုံ nant တရားတွေကိုညာတပရိညာပညာဖြင့်ထိုးထိုးထွင်းထွင်းမသိခဲ့သောအဲ့တော့ဦးဇင်းတို့ညာတပရိညာဆိုတာသုသောကပြောတယ်ဝိသုဒ္ဓိ9ပါးနဲ့ကြည့်မယ်ဆိုဒိဋ္ဌိဝိနံပါတ်3ခုနဲ့နံပါတ်3နဲ့နံပါတ်4ဖြစ်တဲ့ကင်္ဃဝိတ္တနာဝိသုဒ္ဓိလို့ခေါ်တယ်ဒီဝိသုဒ္ဓိနှစ်ပါးကိုညာတပရိညာလို့ခေါ်တယ်အဲ့ညာတပရိညာနဲ့ထိုးထိုးထွင်းထွင်းမသိခဲ့ရင်ဒါတစ်ချက်နောက်တကအပရိဇာဏံအပရိဇာဏံတော့ တိရဏပရိညာပညာဖြင့်ပိုင်းပိုင်းခြားခြားအနိစ္စဒုက္ခအနတ္တအပြင်မသိခဲ့ပြောဟောအဲ့တော့အဲ့ဒီတိရဏပရိညာဘိုင်းမှာကြတော့ဦးဇင်းတို့ဝိတ္တုတိခုနှစ်ပါးရှိမယ်ဆိုရင်ဒါမက္ကမက္ကညာဏတနာဝိတ္တုတိဘိုင်းပဲအဲ့မက္ကမက္ကညာဏတနာဝိတ္တုတိဘိုင်းဒီဒါယုံ nant ဓမ္မတွေကိုစပြီးတော့လက္ခဏာကြီးသုံးတယ်တင်တဲ့အပိုင်းပဲအဲ့လိုယုံ nant ဓမ္မသင်္ခါရတွေကိုတိရဏပရိညာပညာဖြင့်အနိစ္စဒုက္ခအနတ္တရေလို့ပိုင်းပိုင်းခြားခြားမသိခဲ့တော့ဟောနောက်တကပါဏအဝိဒ္ဒဇေယံအပ္ပဇာဟာ ထိုငါနာငါးပါးယုံနံတရားတို့ပေါ်နေတဲ့တဏှာတရားကိုပါဏပရိညာပညာဖြင့်ဒါကိမြတ်ယုတ်တဏှာမမောတွေနဲ့တဏှာတရားကိုပမာဏပဟာဏပရိညာပညာဖြင့်ကိမြတ်ယုတ်သိခြုံငိမ့်အောင်မကျင့်နိုင်ခဲ့တော့မပယ်စွန့်နိုင်ခဲ့တော့ဆိုတဲ့အပိုင်းမှာဒါဦးဇင်းတို့ဝိသုဒ္ဓိခုနှစ်ပါးအရာကြည့်မယ်ဆိုဒါပฏิပဒါဉာဏတဒနာဝိသုဒ္ဓိပိုင်းပဲအဲဒီပฏิပဒါဉာဏတဒနာဝိသုဒ္ဓိပိုင်းဦးဇင်းတို့ဒီ အရင်ပိုင်းပြီးတော့ဒီဘင်္ဂညံလောက်စရောက်ပြီဆိုတွေကယွန်းတရားနံတရားတွေကအပြတ်တက်ကိုပြီးအဲ့မှာအဲ့ယွန်းနံတရားယုံနာဓမ္မသင်္ခါရတရားတွေအပေါ်မှာတွေ့တာမေမောတွေနဲ့တဏှာတရားကိုအဲဝိပဿနာဉာဏ်အခိုက်မှာလဲတည်ငါအပြင်ဦးဇင်းတို့ကပယ်ခွာနိုင်တယ်ပယ်စွန့်နိုင်တယ်ပေါ့ဒါဝိပဿနာရှုတုံးလေးပဲဒါအရိယဆိုမဟုတ်သေးတဲ့အတွက်ကြောင့်ဝိပဿနာရှုခိုင်းမှာဒါကြောင့်မလို့ဒီဝိပဿနာဉာဏ်ဘင်္ဂဉာဏ်ကစပြီးတပိုင်းဝိပဿနာဉာဏ်တွေကိုဦးဇင်းတို့ပါဏပရိညာမှာတွင်းနေအဲ့လိုပါဏပရိညာဖြင့်မပယ်စွန့်နိုင်ခဲ့သည်ရှိတော့ ဒုက္ခခရာယယနေ့တို့တကကြီးတွေကမကြီးလိုလားတောင်းတတဲ့ဆင်းရဲဒုက္ခတွေကုံဆုံးရာနိဗ္ဗာန်ကိုရောက်ခြင်းကနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ခြင်းကအဘဘောဘယ်နည်းနာမှမထိုက်တန်ပါဘူးတဲ့အဲ့တော့ဒီစကားလေးကိုတို့တကကြီးတွေကမကြီးကဒီညမှာသဘောကျရမယ်ဒါဘုရားရှင်ရဲ့ဒါမိန်ဝန်တော်တွေပဲဘုရားရှင်ရဲ့အတေသနာတော်တွေပဲဒါကြောင့်မလို့ဦးဇင်းတို့ဒီဟုတ်စခဲ့တဲ့အပိုင်းမှာဦးဇင်းတို့ဘုရားအပေါ်မှာယုံကြည်ဖို့လိုတယ်ဘုရားဟောကြားတဲ့တရားတော်တွေပေါ်မှာယုံကြည်ပြီးတော့မိမိတို့သက်ဝင်နိုင်ပါမှ ဩဒီတရားတွေကငါတို့နိဗ္ဗာန်လိုလားတောင်းတတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေအတွက်တကယ်သိတဲ့သိထိုက်သိရမယ်တရားတွေပါလားလို့ဒီလိုသဘောကျနှစ်ချိုက်ပြီးတော့ကိုစီကိုစီမိမိသန္တရာခရီးကိုလွတ်မြောက်အောင်ဒါသန္တရာမှလွတ်မြောက်အောင်ယုံနိုင်တဲ့အသည့်ကျင့်ကြံကြိုးကိုအထုတ်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြဂုံရာတည်းသာဓုသာဓု သာဓုပါဗျာအဲ့တော့တခါကြီးကြီးဦးဇင်းတို့ဒီဟောစဉ်ပိုင်းလေးကိုဒီမှာသိပြီးတော့အလုံးပိုင်းနဲ့ပတ်သက်လို့ဒါစက်ကြရအောင်နောက်ဒါသိရလုံးမလို့ကြည့်ရင်တော့သူဆိုတော့ဘာမီဆိုတာကဟိုမတည်တကယ်လှုပ်လှုပ်ကြည့်မှဘလောက်ဘာမီပါတယ်ဆိုတာသိရတာပေါ့နော်အဲ့တော့ဦးဇင်းတို့ဒီဟို သာသနာမှာဦးဇင်းတို့ထင်ရှားတာဆိုရင်ဆိုကြပါစို့ပေါ့ဟိုဦးဇင်းတို့ရှင်ဘုရားရှင်ဒီတရားဥဒ္ဓမစကြာဟောတယ်ဆိုကြစို့ပိဿဝကိငါးဦးကိုချွေချွတ်တယ်တရားဥဒ္ဓမစကြာဟောတယ်ပထမဦးဆုံးဒါတနေ့ဒီဓမ္မစကြာဟောလိုက်တဲ့အချိန်မှာပဲရှင်ကွန်တင်ညာကြီးသောတာပန်တည်တယ်ပေါ့နော်အဲ့ဒီမှာဘုရားရှင်ဒီဓမ္မတိထူတော်မှုမဟုတ်ဘူးဓမ္မတိထူတော်မှုမဟုတ်ဘူးအဲ့မှာပါလေဦးဇင်းတို့ဒါ သစ္စာ၄ပါးအဲ့မှာဒုက္ခသစ္စာဆိုတာဘာသိရမယ်သမုဒယသစ္စာဆိုတာဘာပေရမယ်အဲနိရောဓသစ္စာဆိုတာဘာမျက်မှောက်ပြုရမယ်မဂ္ဂသစ္စာဆိုတာဘာပွားများရမယ်ဆိုပြီးဒီသစ္စာ၄ပါးညီနေပဲဟောသွားတာပဲအဲသို့တော့ဟိုရှင်ကိုရညာကြီးစာအုပ်ဆုံးသောတာပန်တည်တယ်ပေါ့နော်နောက်နောက်ပြမားတွေဒါဂရေနဲ့ကြီးပြီးတော့ချွတ်တန်းဝင်ကြတယ်ပေါ့အဲ့တော့အဲ့မှာကြည့်မယ်ဆိုရင်ဦးဇင်းတို့ပါရမီဆိုတာအရင်ကြီးထင်ရှားတယ်သူက ဘုရားရှင်ကဒေသနာတွေကိုဟောတဲ့အခါမှာဒီမစရောက်လို့ရှင်ဒီပိဿဝဂီ9ဦးဒီသူကဘုရားရှင်အလောင်းတော်ဘဝဒီကြင့်နေတယ်ကဘုရားရှင်ရဲ့အလိုဘုရားရှင်တမ်းမှာအလိုအကျွေးနဲ့ဒီဥဒုဝီလာတော်မှာကြင့်နေတော့သူတို့ကအဲ့ချိန်မှာတည်းကဒီဟွာတွေပေါ့တမာပတ်တွေဘလို့ခေါ်တဲ့ဒီဇန်တွေကဇန်တရားတွေတမာတိတရားတွေကသူတို့ကဟို အားထုတ်ပြီးသားလို့ဦးဇင်းတို့ယူဆရတယ်အဲ့တော့ဆိုလိုရင်းကတီလာကလည်းစင်ကျင်းနေပြီလူအရာတီတောင်လူပေါင်းကိုစွန့်ပြီးတော့အားထုတ်နေတယ်ဟောနောက်တကတမာရီပိုင်းကြည်တန်တော့လည်းပဲတီလာပြီးတော့တမာရီပိုင်းမှာလည်းထိုက်တဲ့တမာရီရှိပြီးနေပြီဒီပုဂ္ဂိုလ်မျိုးတွေမှာစိတ်အငြိကြီးကကင်းစင်နေပြီတနည်းအားဖြင့်စိတ်တော်ကိုကြည့်နေအဲ့ချိန်ကျမှဒီပညာစကံကိုတက်ပြီးတော့ဝိပဿနာဘယ်လိုယူခန္ဓာဟိုအဲ့မှာဦးဇင်းတို့ဒီဒုက္ခသစ္စာပိုင်းမှာတန်ခိတ္တိနာပိစုပါဒနဲ့ခန္ဓာဆိုပြီးဒီလိုလေးဟောပြလိုက်တာ အဲဒါကိုပဲဝိပဿနာရှုခြင်းနဲ့ရပြီးအမဉဏ်ပုံဉဏ်ရတယ်ပေါ့ဒါပေမဲ့တချို့ချို့မှကြတော့အဲ့လောက်နဲ့မရဘူးမရတဲ့အခါကျတော့တုတ်တဲ့အကျေးကြီးပေါ့ခုဦးဇင်းတို့ဟိုနောက်ဆုံးမာနိမာပိနိဗ္ဗာန်တုတ်ဆိုရင်လည်းတင်ကြလာပါတယ်ဘုရားရှင်ကမာပိနိဗ္ဗာန်တုတ်အဲဒီတမာတိအဒီပညာဆိုပြီးတော့အဲ့မှာကျတော့သီလသမာတိပညာအကုန်ပြခဲ့တာပဲဆိုလိုရင်ပြောချင်တာကဒီပါရမီနဲ့လည်းအများကြီးသက်ဆိုင်ပါတယ်အဲ့တော့ဟို ဘသူကပါရမီဘယ်လောက်ရှိတယ်ဆိုတာမသိရဘူးခုနတကယ်ကြီးပြောတဲ့ဥပမာလေးတွေဥစဉ်ကသိသဘောကျတယ်ကလေးနှစ်ယောက်ရှိတယ်ပေါ့နော်တယောက်ကအတာဒီမနီရမရှိဘဲနဲ့ကောက်ဆက်ခြင်းနဲ့ဖြစ်တယ်အဲ့မျိုးကလေးမျိုးတွေတကယ်ကြီးဟိုအင်မတန်ရှားမှာပေါ့သဘောမှာလေရာခိုင်နှုန်းအဖြစ်ဥမာတရားမှာတယောက်ချင်းရှိမယ်တစ်ထောင်မှာတယောက်ချင်းရှိမယ်ဥစဉ်တော့ခုခေတ်ဆိုတကယ်ကြီးတို့ပို့သေးရပေါ့ talent ပြိုင်ပွဲတွေမှာဆိုရင်ဒါဒီ talent မှာတချို့ဆိုလည်းကလေးတွေပါတယ်ဒီကလေးမျိုးကဥစဉ်တို့လူတသိန်းမှာဟိုလူတသန်းမှာ ဒါတယောက်ပဲရှိမှာအဲ့ talent ဆိုတာကိုကျွန်တော်ဗမာလိုပြောပါရမီပဲတတပြောတယ်သူကပါရမီရှိတဲ့ပုဂ္ဂိုလ်ပါရမီဆိုတာလည်းဘာလဲလို့မင်းတတ်မေးလို့ကျွန်တော်အကြောင်းပဲအကြောင်းနေကောင်းခဲ့တာအကြောင်းကောင်းခဲ့တဲ့အခါကျတော့ဒီဘောမှာအကျိုးကောင်းတယ်ပေါ့အဲအဲ့လိုပုံကမျိုးတွေကချင်းချက်နေရှိနိုင်ပါတယ်ဥပမာသူတို့ဗမာပြည်မှာမြန်တီရတဲ့ဒီလိုဆရာတော်မျိုးကြီးတွေဒီဟိုရန်တန်ပြည်မမြည်ဆိုတာလေဦးဇင်းတို့ဟိုမတိနိုင်ပါဘူးတကယ်လည်းဒါဖြစ်နိုင်ပါတယ်ဖြစ်ခဲ့ရင်လည်းပဲအဲ့ဒါ ခုနပြောသလိုပေါ့အတိတ်ကအကြောင်းတွေအင်မတန်ကောင်းခဲ့ပါတယ်ပါရမီရှိခဲ့တဲ့အတွက်ကြောင့်ဒီလိုမျိုးအတီတူးမြင်လူတွေကိုရသွားတာလို့ဒါဦးဇင်းတို့ဟိုနားလေသဘောပေါက်ကြရပါတယ်အဲ့လိုနားလေသဘောပေါက်ပြီးတဲ့အခါမိမိတို့ကိုယ်လေအိမ်မှာချိန်တိုးကြည့်ငါတို့ကကိုအဲ့လိုဟိုအတိတ်ကအကြောင်းတွေကောင်းခဲ့ပါသလားအဲဒီလိုပေါ့ဟိုတစ္ဆာလေးပါးကိုထိုးထွင်းနိုင်တဲ့အတိငါတို့ဒီလမ်းနေနဲ့ဒီကျင့်စဉ်လေးနဲ့ရှုလို့ငါတို့ရပါမလား မရရင်တော့ဦးဇင်းတို့ကသမယိုးကြလမ်းယိုးလမ်းဟောခုနအများပေါ့နော်ဟိုအများနည်းတူကိုကလောက်ရတော့မှာအဲအဲ့လိုလေးတော့ဦးဇင်းတို့ကဟိုသဘောပေါက်နားလည်ကြဖို့လိုတာပေါ့နော်ဒီလောက်ဆိုရင်တော့ပြီလောက်ပြီးတော့တင်တယ်သို့တော့တခါကြီးအမရစီတက်မိပါဦးဇင်းတို့စားရှိသလောက်ဘုဒ္ဓတရှိသလောက်ဖြည့်ပေးပါဦးမယ်ပြီးတော့ပြန်လာရပါတယ်ဖေရပြီးတော့ရှင်းလဲရှင်းပါတယ်ဖေရကျေးဇူးအများကြီးတင်ပါတယ်ဖေရ ဟုတ်ကဲ့ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဆရာတော်ဖျားကိုမြေတော်များမေးမြန်းလိုပါကမိုက်ခရိုဖုန်းလေးအမြင့်လုပ်ပြီးတော့မေးလို့ရပါတယ်ခင်ဗျာဆရာတော်ဖျားအာတပည့်တော်ငါးပါးသီလနဲ့ပတ်သက်ပြီးတော့မေးခွန်းတစ်ခုမေးလို့ရပါသလားဟုတ် တပြည့်တော့အမ်ငါးပါးတီလာမှာအရက်မတောက်ရဘူးဆိုတာရှိပါတယ်အမ်ဟိုဟင်းဟင်းချက်တဲ့အခါအရက်ထဲတာအဲ့ဒါငါးပါးတီလာပြက်ပါတလားအဲသူကဒကမကြီးသူကဒီအစင်းအနံ့အရလာပေါ့နော်အနံ့ရလာမထင်ရှားရင်အဲသူကဒါကဟိုဒီအထင်းမှာဟိုတိတ်ခါကိုပြက်လောက်မပါပါဘူး မပါဘူး။ကျွန်တော်ရန်တော်မြောက်မှာဆိုရင်တော့မှဒီတူရာလို့ခေါ်တဲ့တရားကိုဟိုစေတည်တဲ့အခါမှာအနတ်ရတာမထင်ရှားရင်တုံဆောင်ကောင်းတုံဆောင်ဖို့ဒီဘုရားရှင်ခွင့်ပြုထားတာရှိပါတယ်။အဲတို့တို့ကြောင့်အလားဒီတိတ်ခါကိုမကျိုးပါဘူးเนาะ။ဟုတ်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဘုရား။ ဆရာတော်ဘုရားဥတည်ပါဘုရားတပည့်တော်နည်းနည်းရှောက်ပြပြပါဘုရားတပည့်တော်ရဲ့မိကုံးကတော့ဘာသာမင်းမင်းလိုက်နေတဲ့မိကုံးနဲ့စစ်တူပါတယ်ဘုရားတပည့်တော်စစ်ဘုရားရဲ့ဒီကျင့်စဉ်နော်ကျင့်စဉ်ဓမ္မမြေပုံကြီးကိုဟောပေါ့နော်ဟို ပြီးတော့ခုနကြည့်တော့ငါဘယ်ဆင်းရောက်နေလဲဆိုပြန်ပြီးတော့ဖြေကြည့်ပါတယ်ဆရာအဲ့တော့ဆရာတို့ရဲ့ဒီလမ်းညွန်မြေပုံကြီးရဆိုရင်ဒီစိတ်တဝိတုဒ္ဓိရဖို့အတွက်ကိုအစစ်စစ်ဆရာတော်ရှင်းပြပါပါဆရာအဲ့ဒါကိုကြည့်တဲ့အခါမှာတပည့်တော်တို့ဒီအဘိဓမ္မာစတင်ကြတဲ့ဟိုဟာကိုအာဒီရူပဝရူပဝဆရာရူပဇံ အရူပဇာဟာဟောဒါဒီဒီဘောနော်ဂျမာဖြစ်နေတဲ့လူတွေရဲ့အလုပ်ပဲကိုယ်နဲ့မဆိုင်ဘူးလို့နေခဲ့ပါခင်ဗျာအခုဆရာတော်ဒီမြေပုံကိုကြည့်လိုက်တော့မှတကယ်စိတ်ဓာတ်ဒီတုတ်ဒီတစ်ဖို့အတွက်ဆိုရင်ဒီဟာတွေကိုကြော်ဖြတ်ပြီးတော့မှစေဝိပဿနာရှုလို့ရမှာပေါ့နော်ဆရာတော်ဆရာလည်းအမိရှိပါတယ်ဟာဝါဒမဟုတ်ဘူးခုန်ကူးလို့မရဘူးလို့ဆိုတာသဘောပေါက်ပါတယ် ပြီးတော့ယုံလဲယုံကြည်ပါတယ်မှန်လဲမှန်ကြတယ်လို့ယုံကြည်ပါတယ်နော်ကျင့်လဲကျင့်နေပါတယ်ခင်ဗျာဒါပေမဲ့တပည့်တော်ခုနလိုပေါ့နော်ခုနဒီဇန်ဒီရူပရူပဇန်အရူပဇန်တွေပါအကုန်လုံးစိတ်ဓာတ်ဝိတ္တုပြီးစင်ကြယ်ပြီးမှဝိပဿနာရှိမယ်ဆိုရင်တပည့်တော်စိတ်ထဲမှာဘယ်လိုဖြစ်လဲဆိုရင်ဟိုဘုံခုနှစ်ဆင့်ဘုံခုနှစ်ဆင့်ပေါ်မှာရှိတဲ့မင်းသမီးကိုမျှော်ကြည့်နေရတဲ့ အညတရစောင်းသမားလို့ဖြစ်နေပါဗျာတတိတော့တခုညံထဲမှာတခုပေါ်လာတာကဘာပေါ်လဲဆိုတော့ဒီဘုဂုတ်ဆရာတော်ဘုရားကြီးကပေါ်တဲ့တရားတစ်ခုမှာပြီးတော့နာကြားဘူးတာတစ်ခုမှတ်သားဘူးပါဗျာအဲ့ဒါဘာလဲဆိုတော့မင်းတို့တဲ့မင်းတို့ကစုတ်ပြတ်နော် တက်တန်းတူတဲ့စုတ်ကတ်မှာလူလာဖြစ်တာဆိုတော့မင်းတို့မှာအချိန်မရှိဘူးတဲ့အချိန်မရှိဘူးပေါ့နော်ဒါကြောင့်တဲ့ဒီဘာပေါ့နော်အခုလိုတမဒီစစ်တပ်ဝတ္တုဖြစ်အောင်တမာတိထူတော်ကနေပြီးတော့စစ်တက်တာတော့မှန်တယ်ပေါ့နော်မင်းတို့မှာအချိန်မရှိဘူးတဲ့ဝိပဿနာတန်းရှုကြတော့ဆိုပြီးတော့ဒီဘုဟုဆရာတော်ကြီးကအမေ့ရှိတာငါကြားဘူးခဲ့ပါခင်ဗျာအဲကြောင့်ဒီလိုဝိပဿနာကိုဒီဟိုအောက်ဆင့်လေစိတ္တဝိသုဒ္ဓိ ပြီးတော့မှရှုတာနဲ့အခုအခါတည်းတန်းရှုမယ်ဆိုရင်ရောအကျိုးများနိုင်လို့ဒီလိုပြောတာပါလားလို့ဟိုစိတ်ထဲမှာဖြစ်ပြီးပါပဲခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာတော်မေ့ရှိသေးပါခင်ဗျဒီခုလိုပေါ့နော်ကုန်ကူးလို့မရဘူးဆိုတာမှာဒီခုနလိုပေါ့နော်ဒီစိတ်ဓာတ်ဝိတ္တိစင်ကြယ်ပြီးတော့မှရှုတာနဲ့နည်းနည်းလေးရလဲရှုများများလဲရှုပေါ့နော်ခုနလိုမျိုးစုပ်ပတ်မှာအချိန်မီပါဆိုလို့တန်းရှုဆိုတာလေးကိုဆရာတော်နည်းနည်းဝေဖန်ပေးလို့စီလို့ ကူးတင်ပါဗျာအဲ့တော့ဒကာကြီးခုနဟိုစောစောပြောသလိုပါပဲဟိုဒီစိတ်တဝိတ္တုဖြစ်ပြီးမှစိတ်တဝိတ္တုဖြစ်ပါမှဒိဋ္ဌိဝိတ္တုကိုရအဲ့တော့ဦးဇင်းတို့ကဟိုဟိုခုနလိုပေါ့ထူးတဲ့ပုံကိုယ်တွေတော့ရှိတယ်အဲမှာရှိကြတော့များတွေဒီဆရာတော်တွေကသူတို့ကိုယ်တိုင်နဲ့ပါရမီရှိခဲ့တော့ တို့အတွက်တော့လွယ်ကောင်းလွယ်နေတာပေါ့နော်ဥပမာဆိုကြပါစို့ဦးဇင်းတို့ရှင်အနန္ဒာပေါ့ကိုပရိသသမုပ္ပါဒ်ဆိုတာနေပြီးခက်ခဲတွေရှုွက်ကြည့်ဒါဒီထာဂရဇာတွေကတော့ဖွင့်ဆိုတဲ့အခါမှာဉာဏ်နဲ့ရုပ်ပိုင်းနာမကြီးဖွင့်ဆိုတာမခက်ခဲဘူးပရိသသမုပ္ပါဒ်ပိုင်းကိုဖွင့်ဆိုတဲ့အပိုင်းမှာဒီဝိသုဒ္ဓိမေရေးတဲ့ဇာကတခါလေသမုဒ္ဒရာတွေမှာယုံတန်ငယ်600တရားမရတကယ်သူအင်မတန်မှဟိုခက်ခဲပါတယ်ပရိသသမုပ္ပါဒ်ဒေသနာတော်ကြီးကိုဖွင့်ဆိုအားလို့ဒီလောက်ထိလည်းပြောခဲ့တယ်ပေါ့ အပရိစ္ဆသမုပ္ပါဒေသနာဆိုအင်တန်ခက်ခဲသို့တော့ရှင်အနန္ဒာကြတော့အဲ့ပရိစ္ဆသမုပ္ပါကအရန်ပြီးညံထဲမှာလွယ်ကူတယ်ပေါ့နော်လွယ်ကူတော့တနည်းရှင်အနန္ဒာကဘုရားရှင်ကိုကြောက်တယ်ရှင်မြတ်ပရိစ္ဆသမုပ္ပါဒီဒေသနာတော်ကြီးကသူတို့ရဲ့ညံထဲမှာအင်တန်မှာပဲထင်ရှားလွယ်ကူနေပါတယ်လို့ဒီလိုကြောက်တော့တော့ဘုရားရှင်ကဗာပြန်မိတ်တော့စေတအနန္ဒာအဲ့လိုဆိုနေဒါပရိစ္ဆသမုပ္ပါဒီအင်မတန်မှာနဲ့တရားရောင်နေတယ်တကယ်ကိုနဲ့ပါတယ် ခက်တဲ့အောင်အောင်နဲ့အင်မတန်ခက်ပါတယ်ဆိုပြီးတော့ဘုရားရှင်ကအဲ့လိုပြောတယ်အဲ့တော့ဆိုလိုရင်းပြောနေတာဘုရားရှင်ကိုယ်တိုင်ကပြိယသမုပ္ပါဒေသနာတော်ကြီးဒီအင်မတန်နဲ့နဲ့ခက်ခဲပါတယ်လို့ဟိုဟောထားပေမဲ့ရှင်အာနန္ဒာအတွက်ကြတော့သူကလွယ်ကူနေတာလွယ်ကူရတဲ့အကြောင်းရင်းကခုနကပြောသလိုပေါ့သူဒီဒီဘဝမှာပရိသမိတာ၄ပါးနဲ့ဒါရန်တာဖြစ်မဲ့ပုံကိုတယောက်ပသောတာပန်ပုံကိုနဲ့ကိုပရိသမိတာ၄ပါးရနေတာဒါအတိတ်ကပါရမီတွေကလည်းအင်မတန်ကို ဟိုကျင်ညောင်းလာတဲ့ပုံကိုယ်တယောက်လည်းဖြစ်ဒီဘဝမှာလည်းသောတာပန်ဖြစ်တဲ့အတွက်ယုတ်တိဏ္ဍီကလည်းတည်ယုတ်တိဏ္ဍီမသိခင်ဝိပဿနာမရှိဟိုဝိပဿနာရှုတော့မယ်ဆိုတဲ့ဝိပဿနာမရှိခင်ကယုတ်တိဏ္ဍီကိုသိရမယ်အကြောင်းတရားကျိုးတရားကိုသိရမယ်ဆိုတဲ့အပိုင်းမှာပြည့်စုံပြိကညာမိုင်းမှာပြိဿသမုပ္ပါကတည်ပြီးသားဖြစ်တော့ဒါကြောင့်မလို့လွယ်ကူတာပေါ့နော်ဒါကပမာထပြီးတော့ဦးဇင်းတို့အချို့အချို့ဗာမီရှိတဲ့သူတော်ကောင်းတွေအတွက်တော့ဟိုအကျိုးဟို ရှိနိုင်တယ်ဟိုဟိုဒီလမ်းကြောင်းတွေဒီသို့တော့ဦးဇင်းတို့ဒီနေရာမှာသတိထားဖို့ဒါတို့တကကြီးဒီမိုက်ကြီးအကုန်သတိထားဖို့ပေါ့အယူတစ်ခုကကိုဟိုဒီအယူဒီမှန်တယ်လို့ယူဆမိရင်တော့အဲ့ဒါသတိထားရအယူတစ်ခုကိုပေါ့ဝါဒကိုစွဲမိသွားမယ်ပေါ့အတ္တဝါဒစွဲတစ်ခုဖြစ်သွားမယ်ဆိုရင်ဒီလိုလေးလုပ်လို့ဒါတိရပါတယ်ဆိုတာမျိုးကိုတတိချာကြီးဒီလောက်နဲ့ရပါတယ်ဆိုတာမျိုးနဲ့အဲ့လိုမျိုးဦးဇင်းတို့ကသွားပြီးယူမိရင်တော့အဲ့ဒါကသူက ဟိုဘုရားရှင်ကရုပ်တည်နဲ့နေကိုသိပါမှရုပ်တည်နဲ့နေကိုသိပြီးမှခုနပြောတယ်ဟိုသူတို့အပရိသနာတုတ်တံမျိုးပေါ့တပံဘိကဝေနပိသနာအပရိသနာအဝိဒသနာအပဇာအပဘောဒုက္ခခေယရဆိုတာမျိုးလုံးလုံးသောရုပ်တည်နဲ့နေကိုညာရပရိညာဖြင့်လည်းဒုရင်သိရမယ်ဒီရဏပရိညာဖြင့်လည်းပမ္မပန်းခြားခြားသိရမယ်ပါဏပရိညာဖြင့်လည်းဒုယုဏဓမ္မသင်္ခါရတွေပေါ်မှာဒုဒ္ဓမမောတွေလည်းတဏတရားချုံညင်းအောင်ကျင့်နိုင်ပါမကျင့်နိုင်ခဲ့တော့မပဲခေါ်နိုင်ခဲ့တော့မပဲစွန့်နိုင်ခဲ့တော့ဒါ ဒုက္ခချုပ်သိမ်းရနိဗ္ဗာန်ကိုမြောက်နိုင်လို့ဘုရားရှင်ကဟောတာလေဒါပေမဲ့ရုပ်တဏ္ဍာရီကိုမသိဘဲနဲ့ရောက်နိုင်ပါတယ်လို့ကိုယ်ကမြန်ယူမိသွားရင်တော့အဲ့ဒါမကောင်းဘူးမကောင်းတော့နံပါတ်1ဘာဖြစ်လို့ကိုယ့်ကိုယ်ကိုအတွက်ကိုယ်မှာအကျိုးနည်းသွားမလိုပါဘူးဆိုတဲ့အတိအရှိသွားလို့စောစောကပြောသလိုပေါ့သိတဲ့အောင်အားထုတ်ခြင်းနဲ့ဆန္ဒတက်တွေမရှိတော့သိလာနိုင်တဲ့အကြောင်းတွေမရှိဒါနံပါတ်1ကိုယ်အတွက်နံပါတ်1အဲ့ဝါဒကိုကိုကတိတ်ပြီးတော့စုပ်ခံပြီးတော့ဟိုတစ်ဖက်ကိုထပ်ပြီးတော့ပါကိုနဲ့နီးတဲ့ရာကိုဒီလိုစသည်အချင်း ဝင်ခလိုက်ပြန်ရင်လေဦးဇင်းတို့ဓမ္မမဟုတ်တာဘူးဓမ္မအနေနဲ့ပေါ့ညကသိရမယ်သိမှသန္တရာဦးဇင်းရကလွတ်မယ်မသိရင်မလွတ်ဘူးလို့ပြောတယ်ကိုကမသိလည်းလွတ်ပါလေဆိုတဲ့အနေထားမျိုးနဲ့မြန်ကိုကသွားပြီးတော့ဟောမိကြမိမယ်ဆိုရင်အဲ့ဒါတကကြီးဒီမှာအင်မတန်မှကြီးလေးတဲ့ဓမ္မန်တွေတော့သွားပြီးတော့ထိနိုင်တယ်အဲ့တော့ဆိုလိုရင်းကအဲ့တော့ဦးဇင်းတို့ကဘယ်လိုလက်ခံရမလဲဆိုတော့ဟိုပါရမီရှိတဲ့သူတော်ကောင်းကြီးတွေအတွက်တော့ဖြစ်နိုင်ပေမဲ့ ငါတို့ကတော့ဟိုကို့အတွက်ပေါ့ကိုလောက်ကြည့်ရင်မရဘူးဆိုငါတို့ကတော့မဖြစ်နိုင်ဘူးနံပါတ်1နံပါတ်2ဒီရုပ်ရည်နဲ့ကိုသိပြီးမှစိတ်တဝိတ္တုတိဖြစ်ပြီးမှဟိုဒီစိတ်စင်ကြယ်ပါမှတမာတိရှိပါမှရုပ်ရည်နဲ့ကိုသိရဆိုတာမျိုးကိုကိုနှလုံးသားတွေကလည်းလက်ခံထားရမှာဖြစ်တယ်လို့ကိုကနေတစင်နဲ့ပြန်ပြီးတော့ဒါသူတစ်ပါးတွေကိုဒီအမှန်ကိုပဲဖြန့်ဝေရမယ်သူတို့ကပါရမီရှိလို့လိုလိုနဲ့သိရင်သိပါစေလေ သို့တော့ကိုယ့်ဘက်ကတော့ဒီလိုအမှန်ကိုပဲဦးဇင်းတို့ကဟိုဝေငှဖို့ဟို sharing လုပ်ဖို့လိုတယ်ပေါ့အဲ့တော့ဆိုကြပါစို့ဦးဇင်းတို့ဒီနေရာမှာစိတ်တဝိသုဒ္ဓိပြီးမှဝိပဿနာကိုယ်ရယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဒါတကကြီးတွေကမကြီးတွေနာဂုပိတာတုတ်တန်တစ်ခုရှိတယ်။တမာရိတုတ်တန်ဆိုတာပဲ။တမာရိဘိက္ခုဘာဝိတာတမာရိတော်ဘိက္ခုဘိက္ခုယထာဘူတံပသနာတိဆိုတာ။ဘိက္ခုခြေသားရန်တို့တမာရိတမာရိကိုဘာဝိတာထူထောင်ကြကုန်သောတမာရိတော်တမာရိရှိသော ပုဂ္ဂိုလ်သည်ယထာဘုဒ္ဓဟောတိုင်းမှန်စွာပါဒနာတိကိုကိုပြပြတိကိစ္စပါဒနာတိဘေကိုကိုကိုပြပြတိခဲ့ဒုက္ခိစ္စပါဒနာတိအယံအယံဒုက္ခအယံဒုက္ခအယံဒုက္ခတိယထာဘုဒ္ဓပါဒနာတိယံဒုက္ခသမုဒယောတိယထာဘုဒ္ဓပါဒနာတိယံဒုက္ခနိရောဓတိယထာဘုဒ္ဓပါဒနာတိယံဒုက္ခနိရောဓဂามိနိပြိပဒါယထာဘုဒ္ဓပါဒနာတိဆိုပြချင်းကတစ္ဆာ၄ပါးကိုသမာဓိရှိမှသိရလို့ပဲဟောထားတယ်အဲ့တော့စေတဝိသုဒ္ဓိမလိုပါဘူးသမာဓိမရှိဘဲနဲ့ရပါတယ်လို့တော့ဦးဇင်းတို့ကမဦးဇင်းတို့လည်းမပြောနိုင်ဘူး ဟိုဗျာဘုရားဟောမဟုတ်တဲ့အတွက်မပြောနိုင်ဘူးနောက်တခါဟိုမပြောလည်းမပြောစီခြင်းဘူးလိုအပ်တယ်သို့တော့ဟိုထိုက်တဲ့နဲ့ပေါ့ဇံရအောင်ဒီမဟုတ်ဘူးတမာရီတိထူထောင်လာလို့ဥပစာရတမာရီလောက်တော့ရတယ်ရပြီကမှရုပ်တည်ဉာဏ်တွေသိသွားတယ်ဆိုတာမျိုးတော့ပါရမီရှိတဲ့ပုဂ္ဂိုလ်တွေမှာဖြစ်နိုင်ပါတယ်လို့ပဲဒီလောက်ကလေးဦးဇင်းတို့ကယူဆစီခြင်းနဲ့ဝေငှစီခြင်းနဲ့အဲ့လိုမဟုတ်ဘဲနဲ့တမာရီမလိုပါဘူးကဥပဒနာတန်ကူမယ်ဆိုတာမျိုးတော့ဦးဇင်းတို့ကယနေ့ခေတ်အနေနဲ့မသုံးစီလဲခြင်းဘူး ကိုကိုတိုင်းကလည်းပဲဓမ္မရိရှိပါမှခုနလူသိတယ်မြင်မယ်ဆိုတာကိုခုနတခါကြီးလက်လက်ခံထားတယ်ဆိုတဲ့အတွက်ဒါကောင်းပါလေအင်မတန်မုံမြတ်သလိုကိုကနေပြီးတော့ပြန်ပြီးတော့ဝင်ငှပြီးတော့ဒီဓမ္မတွေကိုပြန်ပြီးတော့ဓမ္မဒေသနာလေးနဲ့ပြန်လဲဖြန့်ဝေတဲ့အပိုင်းမှာလည်းပဲဒါလိုဖျားဟောတွေနဲ့အညီသာလေးဦးဇင်းတို့ဟိုဖြန့်ဝေသွားခြင်းဒီသာသနာဂရုကိုလည်းစောင့်ရှောက်ရောက်ရောက်ပြီးဘုရားရှင်ရဲ့အဆုံးအမတွေရှည်တည်တတ်အောင်လည်းမိမိတို့ကတပတ်တလန်းကဒါဝိုင်းဝန်းပြီးတော့ထောက်ပံ့စောင့်ရှောက်နေတဲ့ သဘောသက်ရောက်ပါတယ်သူ့အတွက်ကြောင့်ဒီလိုစားတဲ့ဘုရားဟောတဲ့ဒေသနာတွေနဲ့အညီတောင်ကိုကိုယ်တိုင်နဲ့ခံယူထားစီခြင်းတို့ပြန်ပြီးတော့ချဝေမျှဝေတဲ့အခါမှာလည်းသူကဲ့သို့ဇာပီအတိုင်းဘုရားဟောတဲ့ဒေသနာတော်တွေအတိုင်းမျှဝေကြပါလို့တိုက်တွန်းရင်းနဲ့ဒကာကြီးရဲ့မိဂုံတော်ဒီညာလေးမှာပြည်လည်လိမ့်မယ်လို့တော့ထင်ပါတယ်အကယ်၍ဟိုအာမရလို့ထပ်ပြီးတော့သိကျင်နေဆိုလဲမေးလို့ရပါတယ်ဆရာတော်ဘုရားရဲ့အဖြေ မနက်တနေ့လာပါတယ်ဗျာနှစ်လဲနှစ်သက်ပါတယ်ဝမ်းလဲဝမ်းမြောက်ပါတယ်ဗျာအဲဒီတော့လဲဟိုစူးစားပြီးတော့အားထုတ်ပါမယ်ဗျာကျူးကျူးကျူးပါဗျာအားထုတ်ပါဗျာဥပမာပါရှင်ပြပြီးတော့မေသင်းပါမေခွန်းတစ်ခုမေးချင်ပါဗျာအစောနာ slide တွေထဲမှာရုပ်တရားတိမ့်စီခြင်းဟိုတိမ့်စီခြင်းတိမ့်စီခြင်းလို့ပြောသွားတယ်ဗျာအဲ့ဒါကအဲ့ဒီအစဉ်အထိဝိပဿနာဉာဏ်တက်ပြီးလို့ရှင်ဟို ဆက်ပြီးတော့ထိမ့်သိမ့်ထားရမယ်လို့ပြောတာလားခင်ဗျာအဲဒီကမကြီးတစ်ချက်ကလေးပြန်မေးကြည့်ပါဘယ်လိုပြောတာမိကုန်းကအာဆောနာဒီ slide ထဲမှာလေအရှင်ဘုရားပြောတယ်ရုပ်တရားသိမ့်စီခြင်းနန္တရားသိမ့်စီခြင်းဆိုတာအဲ့ဒီဉာဏ်အဆင့်တွေကိုပွင့်လာပြီးတော့ပွင့်ပြီးတဲ့အဆင့်အထိကိုတရားကိုဆက်ပြီးတော့ဝိပဿနာဆက်ကျင့်ပြီးတော့ဟိုအချိန်မရွေးပြန်ပြီးတော့ recall လုပ်လို့ရတာကိုပြောတာလားဖေ။အာ အဲဟုတ်ပါတယ်သူကဒီပစ္စယပရိဟိုရူပပရိက္ခာဉာဏ်ပေါ့ယုတ်တရားတွေကိုသိသိတယ်ဆိုတဲ့အပိုင်းကဟိုဗမာလိုတော့ယုတ်တရားတွေကိုကိုယ်ပါဉာဏ်နဲ့သိအောင်လုပ်ထားလိုက်တာပဲကျွမ်းကျင်အောင်လုပ်ထားတဲ့အခါကျတော့တကယ်အဲ့လိုလုပ်ထားပြီးတဲ့ပုဂ္ဂိုလ်ကဘယ်ချိန်မဲ့ကောက်ရှူရှူအဲ့ယုတ်တရားရှူရတယ်ကဲနန္တရားနာမပရိက္ခဉာဏ်ပိုင်းရောက်လို့နန္တရားကိုသိအောင်တခါရှူလိုက်ပြန်လေသူပထမသိအောင်ရင်ကြိုးစားတဲ့အခါသိသိတယ်ပေါ့ဟိုကိုသုံးကျင်တဲ့အချိန်မှာထောက်သုံးလို့ရလောက်တဲ့အထိကိုကလေ့ကျင့်တာလေ့ကျင့်တာလို့ကိုကသိသွားပြီဆိုရင် အဲ့ဒီနာမရူပနာမပရိက္ခဉာဏ်ရသွားပြီဆိုတော့သူကထို့တူပဲနန္တရားဗန္နတရားပဲကောက်ရှုခြင်းရှုခြင်းသူ့တွေကဟိုရှုခြင်းရဲ့အချိန်မှာရှုလို့ရပြီအဲ့လိုရှုလို့ရပါမှလေတကယ်ဝိပဿနာကိုကုပြီပေါ့ဒီပြည့်ကျက်ယုတ်တရားကိုသိသိထားတဲ့ရူပပရိက္ခဉာဏ်လည်းရပြီနန္တရားကိုသိသိထားတဲ့နာမပရိက္ခဉာဏ်လည်းရလို့ခုဝိပဿနာကုတော့မယ်ဆိုရင်အဲ့ပုဂ္ဂိုလ်ကြတော့သူကယုတ်တရားရှုခြင်းလည်းရတယ်နန္တရားရှုခြင်းလည်းရတယ် သူကြိုက်တဲ့ယုံနဲ့နှပါလုံးကိုပဲလက္ခဏာကြီးသုံးတယ်ဒီရုပ်ကိုပဲလက္ခဏာကြီးသုံးတယ်ဒီနာမ်ကိုပဲလက္ခဏာကြီးသုံးတယ်ဒီအဲ့မှာရတော့တာပေါ့မဟုတ်လို့ရှိရင်ဦးဇင်းဒီမှာတာရကလေးတခုပြောခြင်းဒီချိန်မှာဦးဇင်းတို့ဟိုစောစောဒီပိုင်းကပြောမိလားတော့မသိဘူးဦးဇင်းဒီမှာညောင်မှာစပြီးရိတ်တာပွင့်တော့အစအဦးဆုံးဒီသိဉဏ်တွင်ပေါ့တရားစခန်းလေးလုပ်ပြီးအဲ့မှာဒကမကြီးတယောက်တရားလာဝင်အဲ့တရားလာဝင်တော့သူနှစ်ပေါင်း စေကနန်းလောက်ကိုစေစုနှစ်လောက်သူကဒီတရားကိုထဲထဲဝင်ဝင်တော်တော်လေးလေးအားထုတ်ထားတာပေါ့အဲကြတော့ဦးဇင်းကဒီဘက်မှာကြတော့ခုလိုတရားလေးဆွေးနွေးတယ်ဒီဟောစဉ်ထဲမှာဒီပိုင်းလေးတွေထည့်ဟောတယ်ဟောတော့တနေ့ကျတော့သူကလာပြီးတော့တရားလျှောက်လျှောက်တဲ့အခါကျတော့သူကတော့ဒီနမရူပပရိက္ခဘိုင်းတော့မရောက်သေးဘူးဒီဘုံရတော့ဦးဇင်းတို့ကဒီကုဋ္ဌသားနဲ့ယုစုကမ္မဋ္ဌာန်းလေးကိုသူကအဲ့လောက်ထိနည်းနည်းညံကသွက်ရောက်တာပုံညာရှုတာကတော့ဒီသူတို့ရှိကဒီဆရာသမားတွေတန်းမှာစီဘူးကတာဝင်လေထွက်လေကိုရှုတာပဲ လေတွက်လေးရှုပြီးတော့ခဏကြာတဲ့အခါမှာဖြစ်ဖြစ်ကြောင်းရှုတာပေါ့ရှုရင်းနဲ့ပါရမီလေးလည်းရှိပုံရတော့သူကဒီအယုစုကြီးကိုသွားတွေ့သူရှိမှတကားတဲ့အယုစုကြီးသူ့ရဲ့ခန္ဓာကိုယ်ကြီးကအယုတော်လည်းကြီးဖြစ်ပြီးတော့အယုစုကြီးသူကသွားတွေ့တွေ့တဲ့အခါကျတော့အဲ့ဒါကိုသူကဟိုစိတ်ထဲမှာလည်းဂျင်းနဲ့ပီတိလည်းဖြစ်တယ်ပီတိဖြစ်တဲ့အခါကျတော့ဒါပေမဲ့တရားထိုင်ပြုတ်တဲ့ဒီသူကမပြုတ်ချင်ဘူးစိတ်ရှုတယ်ဒါပေမဲ့နောက်ဆုံးခေါင်းလောင်းပြုတ်တဲ့အချိန်ကျတော့သူလည်းထားလိုက်ရတယ်ဒါပေမဲ့နောက်တစ်ချိန်သူရမလားဆိုပြီးတော့အဲ့လိုပီတိအဲ့လောက်ကောင်းတဲ့ ဒီအာယုံကိုပြန်ပြီးတော့အတော့မရတာတော့ဒီမရတော့ဆိုအခုဒီမရတော့ပါဘူးတဲ့လွန်ခဲ့တဲ့10နှစ်လောက်နဲ့ဆိုလိုရင်းကစနစ်တကျအားထုတ်ထားတာမဟုတ်ခဲ့ရင်တော့တခါလေမှာပါရမီအားလျော်စွာပေါ့ဥမာယုတ်တရားလေးတွေပေါ်လာတတ်တယ်ယုတ်ကလမှုံလေးလောက်မြင်နိုင်တယ်တခါလေအယုတ်ကကီတွေပေါ်လိုက်ပြောလို့ဖြစ်နေတာမျိုးလေးတွေတော့တွေ့နိုင်တယ်ပေါ့ဒါအတိတ်ကပါရမီလေးရှိရင်တော့တော့တွေ့နိုင်တွေ့နိုင်ပြီမဲ့စနစ်တကျဒီတက္ကမထမ်းနဲ့ရှုထားတာမျိုးမဟုတ်ရင် ဒီယုတ်တရားကခုနတိမ့်ကြည့်ထားတဲ့ပုံစံမျိုးရူပပရိကဉာဏ်ရတယ်လို့ရှုကျင်တဲ့အချိန်မှာကောက်ရှုကျင်တယ်လို့ရှုလို့မရတော့ဒါလိုဖြစ်တတ်တာပေါ့ဒါကြောင့်မလို့ဒီပစ္စယပရိကဒီရူပပရိကဉာဏ်နာမပရိကဉာဏ်ဆိုတဲ့ဒီစိတ်ဓာတ်ဒိဋ္ဌိဝိတ္တုဒီဘိုင်းမှာဒါတွေကိုကျွမ်းကျင်အောင်ယောဂီကအရှုရပါတယ်ဦးဇင်းတို့ဒီမှာတော့ဒီအဲ့ဘိုင်ရောက်ရင်ပေါ့တက္ကမထံကနေပြီးတော့ယုတ်တရားတွေကိုဥမာဆိုကြပါစို့ဟိုဓာရအလိုက်တင်ပေးတယ်သူကတင်းစီရအောင်လွယ်အောင်ပေါ့အဲ့မှာစက္ကုဓာရပေါ့မျက်စိမှာပေါ့ မျက်စိမှာမှဒီဟို54မျိုးပေါ့ဇီဝိတနောကကလပ်ပိုင်း63မျိုးသောယုတ်တရားတွေဒါဥစဉ်တို့သိကြည့်ခိုင်းအဲ့လိုဒေါ်လာနဲ့ဒေါ်လာတိုင်းမှာဒါသိစီလို့ရပြီဆိုရင်ဒါနာကမ္မတန်ကြောင်းပြီအဲ့လိုသိစီထားတဲ့အတွက်ကြောင့်တကယ်ဝိပဿနာပိုင်းကိုကုသွားပြီဆိုတဲ့ယောဂီကအဲ့မှာသူကယုတ်တရားကိုသိကြည့်ရတာမကတ်တော့အဲ့ယုတ်တရားကိုကောက်ပြီးလက္ခဏာကြီးသုံးတယ်တင်လို့ပျောက်သွားတယ်ဆိုတာလေမရှိတော့ဗြဟ္မရတန်တာကို မြင်အောင်သိထားတဲ့အတွက်ကြောင့်ထိုယောဂီသူတော်ကောင်းတွေထိုပရမတ္ထတန်သားတွေကလက္ခဏာကြီးသုံးတန်တင်ပြီးကြည့်ချင်ကြည့်ချင်လို့ခံတယ်ဟိုစနစ်တကျလုပ်မတာယုတ်ကလတ်တွေတော့မြင်မယ်ဒါပေမဲ့ဟိုပရမတ္ထတန်သားစိုက်အောင်ဒီမမြင်ထားရင်အဲ့ယုတ်ကလတ်အမှုန်တွေကိုသွားပြီးတော့ပေါ်လိုက်ကြောက်လောက်ကိုလက္ခဏာကြီးသုံးတန်တင်ပြဉ္ညာအစဉ်မှာပဲရှိသေးတဲ့အတွက်ကြောင့်သူကဝိပဿနာဉာဏ်နဲ့ကြိတ်ချင်ကြိတ်ချင်လို့မခံတော့မခံတဲ့ခါကျပျောက်သွားပျောက်တော့တော့ဘာမှမရှိမရှိရင်အဲ့ဒါရုပ်ပျောက်သွားတော့ရုပ်ချုပ်တယ် နန်းကိုမမြင်တဲ့အခါနန်းကျုပ်တယ်အယူအဆလေးမှားလွတ်တတ်တဲ့သဘောရှိတယ်။တို့တဲ့ကြောင့်ဒါသိသိရေဆိုတာဒီအချိန်မရွေးကိုကရှုနိုင်အောင်ဟိုလေ့ကျင့်ထားခြင်းကိုခေါ်ပါလေဟုတ်ပလား။ဒီမှာဗျာဆိုဒီလိုကျင့်နိုင်ဖို့ဆိုတော့နေတိုင်းဆက်ကျင့်နေမှဖြစ်နိုင်တာပေါ့ဗျာ။အဲအဲ့ဒါကတော့ဟို ဒီဝိပဿနာအပိုင်းတော့ဟိုရောက်သွားပြီပေါ့ဆိုကြပါစို့ဒီရုပ်တွေနာမ်တွေကိုသိသိနိုင်ပြီအကြောင်းတရားအကျိုးတရားကိုသိသိနိုင်ပြီပေါ့နော်သိသိနိုင်လို့ဝိပဿနာဘိုင်းတော့ရောက်သွားတဲ့ယောဂီမျိုးမှာတော့သူကဟိုနေ့တိုင်းမဟုတ်ခဲ့ရင်အောင်မှာပဲရပါတယ်အဲဆိုကြလို့ရင်းကအကြောင်းအလျော်ဆိုတာဒီလိုအပ်တဲ့အချိန်မှာကောက်ပြီးတော့မြန်မြန်ဆန်ဆန်ရှုရင်မြန်မြန်ဆန်ဆန်ရပါတယ်ဟိုနေ့တိုင်းရှုနိုင်တော့ဒါအကောင်းဆုံးပေါ့လေမညံပုံညံမဆိုင်မချင်းညံတာမဖြစ်နိုင်မချင်းဒါတော့အချိန်တိုင်းရှုနိုင်ရင်အကောင်းဆုံးပါပဲတိုးတော့ခုနပြောသလို ဟိုနေ့တိုင်းမရှုပြည့်လေလေသူကရတယ်အဲတမထာဘိုင်းလောက်မှာဆိုရင်တော့ဘာလေးမှာတမာတိပြန်ထူထောင်ရတာခက်ခဲတယ်နေ့တိုင်းတမာတိတွေထူထောင်နေဖို့လိုအပ်ပါတယ်နော်အဲ့ဒါနဲ့ဆက်ပြီးတော့တပည့်တော်စဉ်းစားတာပေါ့အများအားရှင်မောက်ကလန်ကတပည့်တော်လို့ဆိုဘယ်နေ့သိမလဲမသိဘူးပေါ့နော်အချိန်မြေပြုံးနေတဲ့တိုင်းနဲ့သိနေတယ်ကိုကုသိုလ်ကံပေါ်မူတည်တယ်ပေါ့ဟို911နေပါဖြစ်တော့လည်းလင်းမြန်ပြစ်ကြတဲ့လူဆိုရင်လင်းမြန်ထဲမှာထိုင်နေနေသူတို့သေတော့မယ်ဆိုတာသိတယ်ပေါ့နော်ဗျာ ဆိုတော့အဲ့လိုမျိုးအချိန်ဆိုရင်ဘလို့တရားနှလုံးသွင်းရမလဲပြီးတော့နောက်ရှင်မောက်ကလန်ကလည်းဟိုတကိုးအရာမှာဣတတဲ့ရတော့ तू ကအဲ့လိုအသက်ခံပြီးတည်ရတယ်ဆိုတော့ तू တည်တဲ့အချိန်မှာဘလို့များနှလုံးသွင်းပြီးတော့ပြိဋိဘံကိုပြုနိုင်တယ်လေလို့ပြီးတော့အများရန်ဟိုအံ့ဩတယ်ပေါ့ဗျာရှင်ဗျာအဲ့ဒါလေးကိုဟိုနှစ်ခုပေါ့နော်တစ်ခုကတော့တပည့်တော်တို့ဘလို့နှလုံးသွင်းတင်တယ်လေအဲ့လိုအဲ့လောက်ထိမကျင့်နိုင်ခဲ့တယ်ပဲနဲ့ ရုတ်တရက်တည်သွားခဲ့ရင်ပေါ့နောက်တစ်ခုကတော့အရှင်မောက်ကလန်ကဘလို့များစိတ်ထားပြီးတော့တည်နိုင်တယ်လဲပေါ့ပြီးတော့တော့အဲ့လောက်စင်တီနားမလဲတော့သူဘလို့တောင်စိတ်ထားပြီးနိဗ္ဗာန်တောင်ပြုနိုင်တယ်လဲပေါ့သူသူငါတတ်နေတဲ့အချိန်မှာနံပါတ်1မိကွန်းပေါ့နံပါတ်1ဘလို့စိတ်ထားရမလဲဆိုတော့အသေးတာကိုတော့ဘယ်ချိန်ဘယ်အခါမှသိမယ်ဆိုတာမသိနိုင်ဘူးပေါ့နော်ဒါဥစဉ်တို့ကိုဝိသုရိမမန္တရာနုတ္တိအခါမှာလည်းပဲသီဝိတံဗျာတိကာလောဇာဒေယနိခိပဏံဂတိ ဧဇီတိဇီဝလောကသမိအနိမိတ္တနာနာယတိဆိုပြီးမသိနိုင်တဲ့အကြောင်းတရား၅ပါးမှာဇီဝိတံဘယ်သက်ဘယ်ရမှာသိနေဆိုတာမသိနိုင်ဘူးဒါပေမဲ့အဲ့မှာသိနိုင်တာလေးပြောချင်တယ်ဒါလေးအစခေါ်တာအဲ့တော့သိနိုင်တာတော့ရှိတယ်သိနိုင်တာရှိတယ်ဆိုတော့ဦးဇင်းတို့ဒီသံမေအမှန်တစ်ခုရှိတယ်ဒီအာနာပါနကိုတဲ့စနစ်တကျပေါ့နော်စနစ်တကျဆိုတာဟိုဟိုဝိပဿနာပိုင်းရောက်အောင်ပေါ့အာနာပါနကိုစတင်တဲ့စရုပ်ကတွေဒါသမထပိုင်းရှိတာအဲ့ဒါနေဝိပဿနာပိုင်းကြီးဒီအကုန်လုံး ပြည့်ပြည့်စုံစုံအာနာပါနကိုကျင့်နိုင်ဝင်လေတွက်လေကမ္မဋ္ဌာန်းကိုကျင့်နိုင်သူကဥပေခြင်းသိမယ်ဆိုတော့ကိုသိတယ်အဲအရင်ဒီမှာတာရကလေးတစ်ခုပြမယ်ရှေ့ကရဟန်းတော်ကြီးတစ်ပါးရှိရဟန်းတော်ကြီးတစ်ပါးပေါ့ရှေ့ခေတ်ဒီအာနာပါနကိုသူကစနစ်တကျသူကပေါများအထုတ်ထားတယ်ပေါများအထုတ်ထားတဲ့အတွက်ကြောင့်ဟိုသူ့ဘေးချင်းမှသိမယ်ဆိုတာသူသိသိတော့တနေ့ကျတော့သူကအဲ့ဒီခါလေးရဟန်းတော်ကြီးစုပြီးတော့နေတဲ့အချိန်မှာသူကပြောတယ်ကျန်တဲ့ရဟန်းတွေရှင်များတို့ဒီ ဈဉံသွားခြင်းနဲ့ပြိနိဗ္ဗာန်ဆန္ဒမြင်မှုသလားသူကဒီလိုမေးအကျန်တဲ့ရန်တော်တွေကလည်းမမြင်ဘူးပါဘူးဗျာမြင်မှုပါဘူးဗျာဆိုအေးကောင်းပြီဆိုသူကတခါလေးအဲ့လှုပ်ချောင်းလေးနဲ့ဒီမြေမှာအရေးအကြောင်းလေးကိုချစ်လိုက်တယ်ပထမခက်တန်းတန်းလေးပေါ့ဟိုချစ်တယ်အဲ့ချစ်လိုက်တဲ့အဲ့စီချောင်းလေးမှာတခါထပ်ပြီးတော့ကန့်လန့်ပြက်ကလေးတွေသူကချစ်လိုက်ချစ်ပြီးတော့အဲ့စီချောင်းလေးတိုင်းသူကဈဉံလျှောက်ပြီးတော့ဘယ်ဈဉံဘယ်အမှတ်အသားကိုရောင်ရင် သူပြိဋိဘံဆံမယ်ဆိုသူကဒါလိုပြောပြီးတော့သိဉဏ်လျှောက်အဲ့ဒီသူပြောဒီစီအမှတ်သားကိုရောက်တာနဲ့အဲ့ဉာဏ်နာမလေးကြီးကအဲ့မှာပဲဒီခါလေးပြိဋိဘံဆံသွားတယ်ဆိုလိုရင်းပြောချင်တာကအနန္တနာကိုစနစ်တကျရှုနိုင်ရင်ဒီကမှာအကြီးဒီဘဝမှာနေကိုယ်ပဲချင်းသိမယ်ဆိုတာသိနိုင်ပါတယ်ဟုတ်လားကဲဒါဒါသိနိုင်တာလေးအာနာပါနာကိုဒါဟိုဒီလိုဟာကိုအားထုတ်စီခြင်းလို့တိုက်တွန်းတာပေါ့နော်ကောင်းပြီအဲ့တော့မသိနိုင်တဲ့ကုလတာမန်ဘဝမှာဘယ်လိုနှလုံးသွင်းရမလဲဆိုတော့ ဒီဝိပဿနာတွေလောက်ရှုနိုင်တဲ့ယောဂီဖြစ်ခဲ့ရင်တော့ဒါဝိပဿနာတွေကိုနှလုံးသွင်းထားမှာပဲအဲဟိုအချိန်ပြည့်ပေါ့ခုနလိုဒီမိုင်းပြောတဲ့ခုနဟိုဒီပေါ်မှာဆိုအချိန်လေးရတော့ကိုတရားတော့မှလို့သိနေတယ်ဆိုရင်အဲ့အချိန်မှာဖတ်ကလေးကိုကောက်ပြီးတော့ဝိပဿနာဉာဏ်တကယ်တွင်တွင်ကြည်ကြည်ရှုနိုင်တဲ့ယောဂီဖြစ်မှာဝိပဿနာကိုကမ္မဋ္ဌာန်းနှလုံးသွင်းဦးဇင်းတို့သောတာနုကတာတုတ်တံမျိုးတရားတော်ဆိုရင်ဒီတေဂန်ဒီအချိန်လောက်အထိဝိပဿနာကိုဟိုစနစ်တကျဟိုရှုပွားသုံးသပ်နိုင်အဲ့ဒီဝိပဿနာဇောတွေနဲ့ပဲအဆုံးသတ်တော့တယ်သေရဲ့နောက်ကွယ်မှာ နတ်ပြည်ကိုလည်းရောက်နိုင်တယ်နတ်ပြည်ရောက်ပြန်လဲသူ့ရဲ့မနာတနာဇောကဝိသဒနာကိုဟိုဒီဇောတွေဖြစ်နေတဲ့အတွက်ကြောင့်ဘိုးဘက်နတ်ပြည်ရောက်သွားလဲပဲဒါသူ့တွေဒီယုံနံဓမ္မသင်္ခါရတွေရဲ့လက္ခဏာကြီးသုံးတန်ကဒါကြတဲ့ရေပုံမှာဘူးတော်နေပေါ်သလိုထင်းထင်းရှားရှားကြီးပေါ်တဲ့အတွက်ကြောင့်အဲ့ဒုတိယမြောက်ဘဝမှာပဲတော့ဒါမညံပုံနေကိုထိရနိုင်တဲ့သဘောရှိတယ်ဒါဝိပဿနာကိုရှုနိုင်တဲ့သူတို့ကောင်းပေါ့ငရေဝိပဿနာကိုမရှုနိုင်ရင်လည်းခုနသမထအာယုန်တွေကိုက တခုခုကိုအောင်ပြုနိုင်တယ်ဆိုတော့ဒုသမထအာယုန်တွေကိုပဲမိမိတို့ကဟိုနှလုံးသွင်းထားမှာပေါ့အဲအဲ့လိုအဲ့လိုသမထမှာလည်းပဲကိုကဟိုတွင်တွင်ရင်နဲ့ဟိုအောင်မြင်ပေါ့မြောင်အာမတုံနိုင်မှုဆိုရင်တော့ဘာလို့အမလို့ဆိုတော့ခုနကိုဘဝတစ်ကြောင်လုံးမှာကုသိုလ်တွေပြုမှုထားတာရှိတာပေါ့။မှာဒါနကုသိုလ်တွေရှိနိုင်တယ်၊သီလကုသိုလ်တွေရှိနိုင်တယ်။အဲဒါနကုသိုလ်တွေဆိုတော့ကိုပိကလူလန်ဆွန်ကျက်ထားတဲ့ဒါနကုသိုလ်တွေကိုကိုကပြန်ပြီးတော့ တွေကိုနှလုံးသွင်းဆင်ခြင်နိုင်တယ်ပေါ့မှတ်ရနိုင်တယ်တနည်းအားဖြင့် recall လုပ်နိုင်တယ်ဆိုရင်ဒါဦးဇင်းတို့ကစာဂနုတ္တိဖြစ်ပါတယ်အဲသွားရင်းနဲ့ဥမာကားပေါ်သွားတယ်ကားပေါ်မှာထိုင်ပြီးတော့ကိုငါဘယ်နည်းဘယ်ရက်ကဘယ်လိုဒါနာလေးတွေပြုခဲ့တယ်ဆိုတော့ပြန်စဉ်းစားနေအဲ့ဒါစာဂနုတ္တိကမ္မထံဖြစ်နေတာပဲကမ္မထံနှလုံးသွင်းနေတာပဲအဲခီးသွားရင်းနဲ့ကိုအဲ့ဒါလေးနှလုံးသွင်းနေသွင်းလို့ရတာပဲနောက်တစ်ခါတီလာကိုကိုကံယူကျင်သောသောက်တည်ထားတဲ့တီလာတရားတွေရှိတာပဲဥမာငါးပါးတီလာဥမာသူ့တယ်မတတ်တာမျိုးသူ့သာမခိုးတာ ဒီလိုတိတ်္ခာပုဂ္ဂလိတွေကိုငါးပါးတရားတွေကဥမာကိုတကယ်လုံလုံခြုံခြုံရှိတဲ့တိတ်္ခာပုဂ္ဂလိတွေကိုကိုကဆင်ញင်သုံးသပ်နေပြန်တယ်ဒါသီလာနုပတိခေါ်တယ် record ပြန်လုပ်တာပေါ့ငါတကယ်သီလာတရားတွေမကျိုးမပေါက်ဘဲနဲ့ငါရှိနေတယ်ဆိုတာမျိုးတွေကိုပြန်ပြန်ပြီးဆင်ញင်နေသီလာနုပတိဖြစ်တယ်အဲ့လိုအာယုံမျိုးလေးတွေပေါ့ကိုယ့်ရဲ့နောက်ဆုံးအချိန်မှာယူနိုင်အောင်တော့ကြိုးစားရတယ်လေးလင်းလေ့ကျင့်ထားရတယ်လေ့ကျင့်ထားရင်ဒါစိတ်ဆိုတာဖြစ်ပါတယ်အဲ့တော့ကိုလိုဒီမှာဒါနအာယုံလေးတွေသို့မဟုတ်သီလအာယုံလေးတွေကိုကိုကပြန်နှလုံးသွင်းနိုင် သို့မဟုတ်နောက်ဆုံးမှာခုလိုပေါ့ဓမ္မတာကိစ္စတွေတရားဆွေးနွေးနေတယ်တရားတွေနာယူနေတယ်တရားလေးတွေပြန်ပြီးတော့ကိုယ်ကနှလုံးသွင်းနိုင်တယ်ဒါလေးတွေကကိုယ့်ရဲ့သင်္ကန်းလေးချိန်မှာဒါနေရာဝင်ယူနိုင်ပါတယ်အဲ့လိုယူနိုင်အောင်တော့ခုဘက်ကတည်ကျင်ထားရမှာပေါ့နော်ဒါပထမမိကုံဒီလောက်ဆိုပြည်လောက်နေလို့ထင်ပါတယ်ဟုတ်ပါတယ်ဗျာအဲ့တော့ဒုတိယမိကုံအနေနဲ့တော့ရှင်မောကလန်ဘယ်လိုမျိုးပြိဋိဘံဆန်တယ်ဆိုတာကတော့ဉာဏ်ဏပုဂ္ဂိုလ်များမှာတော့ဒါတော့တတရဥရာလို့ခေါ်ပါတယ် တရဏဝိရဏလို့ခေါ်တာကသူကယုံနာဓမ္မသင်္ခါရတွေကလက္ခဏာကြီးသုံးတာကိုတင်ပြီးတော့အမြဲတမ်းယုံနာဓမ္မသင်္ခါရတွေကိုပဲမြင်ရတာသူတို့ရဲ့အမြဲတမ်းနေရာပဲအမြဲတမ်းနှလုံးသွင်းနေနိုင်တာပေါ့ဒီပညာတွေကဒါသူတို့ပြန်ပြီးတော့နှလုံးသွင်းခြင်းမှာပေါ်တာဥပမာစကြဝဠာငါ့ကိုတတ်တော်မယဟာကုသတွေလာနေတယ်ရိုက်နေပြီးရဲ့နှက်နေပြီးရဲ့ဆိုတဲ့ဒီပညာကတော့ဒါသူကဟိုသူပြန်ယူခြင်းမှတက်တက်ယူခြင်းမှတော့ရတာအဲမယူခြင်းရန်တာတွေအတွက်ကတော့တတရဝိရဏနဲ့ဒီယုံနာဓမ္မသင်္ခါရ တွေးပဲသူကပေါ်နေမှာဖြစ်တဲ့အတွက်ကြောင့်အဲပြိဋိဘံဆန်တဲ့အတွက်ကြောင့်ဒုချိန်မှာတော့သူကနိဗ္ဗာန်အာရုံကိုသူကနှလုံးသွင်းနေမှာဖြစ်တယ်ယုံနာဓမ္မသင်္ခါရတွေကိုကျော်လွန်ပြီးတော့ယုံနာဓမ္မသင်္ခါရတွေကိုဟိုကျော်ဟိုလက္ခဏာရေးသုံးတန်တမီဝိပဿနာရှုလို့နိဗ္ဗာန်ကိုအငြိမ့်ချကိုဆက်လို့သမာဘတ်တစ်ခုခုဒါဝင်စားနေတာမျိုးလေးဖြစ်နိုင်တာပေါ့ဝင်စားရင်းနဲ့နောက်ဆုံးမှာဒီဟိုသုတိစိတ်ကြတာမျိုးဖြစ်မှာပေါ့ဒါကြောင့်မလို့သူဒီဒါပြိဋိဘံ ဟိုဆန်သွားတာပေါ့ဒီဘက်ဒီကာမဇောတွေနဲ့ဟိုအဆုံးတတ်တာမျိုးကာမနောက်ဆုံးမနတနာဆုံးမှာကာမဇောတွေကနေအောင်ဝင်ယူသွားတာမျိုးမဟုတ်ဘူးပေါ့နော်ကျေးဇူးတင်ပါတယ်ဗျာဆရာတော်ပြုပါဗျာဆရာတော်ဗျာအချိန်တော့နည်းနည်းလင့်သွားပါပြီတပိတော်မှာမိကောတစ်ခုရှိပါတယ်ဒါပေမဲ့အရှင်ဖျားအချိန်မရှိတော့ဘူးဆင်တပိတော်နောက်တစ်ပတ်မှမေးပါမယ်ဗျာအဲ့တော့တခါကြီးနောက်ဆုံး the last question အနေနဲ့မေးပါရပါတယ်ဟုတ်ပါဘူးဟိုတပိတော်တို့ကတော့ဟိုနေရခက်ဆိုတော့ဈေးဆက်တာအတော်တော်ပါတယ်ခင်ဗျအဲ့တော့ဟိုတကာတကမတွေဖမုံးရဲ့တကာတကမတွေကိုစားပြီးတော့ဟိုဈေးဆက်ပြတယ်ခင်ဗျဟိုတပိတော်တို့ခုနကိုကိုတင်းထေးကိုတန်းထေးလျှောက်တယ်လို့ပဲပြီးတော့တို့ဒီမြတ်စွာဘုရားတရားတော်တွေကိုလည်းလက်ခံပါတယ်ဟောက်ဆရာတော်ဘုရားကြီးရဲ့နိလန့်တွေကိုလည်းသဘောကျပါတယ်နဲ့ခြိုက်ပါတယ်ခင်ဗျဒါပေမဲ့တကယ်လက်တွေ့ပေါ့နော် တပည့်တော် execute လုပ်တဲ့ခါမှာကျတော့ဒီ structure ဆန်ရဖို့ဆိုတာတော့ခက်ပါတယ်ဖြစ်အဲ့တော့ပြီးတော့ဈေးဆက်တဲ့ခါမှာလိုပဲပေါ့နော်ဟိုနည်းနည်းလေးဟိုကစာလေးပါလေးနည်းနည်းပါလဲဖတ်တတ်တရားလေးပါလေးနာတော့ဟို rationalize လုပ်တာပေါ့နော်ရှောက်ပြီးတော့ဟိုအကြောင်းရှာတာပေါ့ဟိုအဲ့တော့ဒီတော့ဒီတော့ဒီတုတ်တန်နာမည်ကြီးတဲ့တုတ်တန်တွေကိုနည်းနည်းရှင်းကြည့်ပါတယ်ဗျာဟိုဒီတော့လူတွေအားလုံးသိရမဟာတတိပဌာနာတုတ်သာမညဖလားတုတ် အဲပြီးတော့ဆဆခတုတ်အာတိဝီသောပမတုတ်ဝမိကတုတ်ပေါ့နော်ဒီဒီငါးတုတ်နာမည်ကြီးတဲ့ငါးတုတ်ကိုဒီလိုရှင်းကြည့်တဲ့အခါမှာဒီတုတ်တိုင်းတုတ်တိုင်းမှာပေါ့နော်ဒီသရုရဆန်ရအောင်ကြည့်ရမယ်ဆိုတဲ့ဟာကိုဒီလမ်းပါပါတယ်ဗျာဒါပေမဲ့ဒီဆဆကတုတ်မှာတော့မပါပါဘူးဗျာအဲ့တော့ဒီလိုဈေးစက်တာကဒီဆဆကတုတ်မှာပါတဲ့ခုနကပေါ့ဒီ66လေးပေါ့နော်ဒါကိုကြင်ကြံတဲ့အခါမှာပြီးတော့ဒီခုနသရုရဆန်ထိရောက်ဆရာမလို့ပဲနဲ့ကြင်ကြံလို့ရတလားဒါမှမဟုတ်ဒါဟာ understood ပေါ့နော် ဒီဟိုမြတ်စွာဘုရားကဒီတုတ်တန်ထဲမှာ သူဟောခဲ့တဲ့သူ့ရဲ့ပြိသက်တည်ဒီဇန်နေရပိသားမဟုတ်လို့အထက်မဟောခဲ့တာလားအဲ့ဒါလေးကိုဘုံပြီးတော့ကိုဖြေချပေးပါဗျာအဲ့ဒါတော့တကယ်ကြီးခုနပြောတဲ့ဟိုဆက်ဆက်ကတုတ်တန်တွေအလိုရတော့သူကဒီမှာတရားနာပြိသက်ပေါ်မှာမူတည်တာပေါ့နော်တရားနာပြိသက်မှာလည်းမူတည်တဲ့အတွက်ကြောင့်အထက်မဟောခြင်းဖြစ်တယ်သို့တော့ဒီဘက်မှာသီလနာတုတ်မှာလေးပဲဦးဇင်းတို့ ဟိုတလောက်ကရှင်းသလိုပေါ့ဒီဟိုသရုတ်ဇံလေးကိုထည့်ဟောထားတာမှန်တယ်သို့တော့ဒါကသရုတ်ဇံရမယ်သရုတ်ဇံရမှဒီတရားတွေကိုရှုရတယ်ဘယ်လိုတော့လည်းမမှတ်တင်ပါဘူးဒါဦးဇင်းတို့လည်းပုံလင်းပြောတာသရုတ်ဇံမရဘဲနဲ့ဥပဒနာသမာဓိနဲ့လည်းပဲသွားလို့ရပါတယ်ဒီဝိပဿနာစကံကိုလေဟိုဟိုတလောကဦးဇင်းပြောဆိုတော့မြစ်စီဒီဘက်ကနေပေါ့မြစ်စီဆိုတော့အလဲပေါ့ဒီဘက်ကဆိုတော့ထွန်းပြတယ်အလဲကိုထွန်းပြရဲဆိုတာဒီစတုဒ္ဒဇံဆိုတာကဒါအလဲကို ဒီတမာရီ၃မျိုးထဲမှာဒါအလေကောင်တမာရီကိုထုတ်ပြလိုက်တာပဲအဲ့တော့အစဥပဇာနာတမာရီနဲ့လည်းသွားလို့ရတယ်အသူနဲ့မကလို့ကိုကခုနဆွမ်းနိုင်လို့သုဒ္ဓဇန်တွေပို့ပြတယ်ခုနအရုပဇန်တွေဒီရောက်အောင်သွားပြီးခါမှဒါရတယ်ပေါ့ရတော့ဟိုလျှော်သေးပြောပါဈေးစရမယ်ဆိုရင်ဈေးလျှော့ပေးရမယ်ဆိုရင်ခုနဥပဇာနာတမာရီနဲ့တော့သွားလို့ရပါတယ်သုဒ္ဓဇန်ဒီအကောင်းဆုံးပဲဖြစ်တယ်သို့သောသုဒ္ဓဇန်ကိုမရနိုင်ဘူးဆိုဥပဇာနာတမာရီနဲ့ဦးဇင်းတို့ခုလိုလိုပြောပေါ့ ဓကမရန်ရှုမယ်ဓကမရန်ဒီတမာရီလမ်းကစတုဥပဒရတမာရီကြီးတာလမ်းဆုံးတမာရီလမ်းမှာလမ်းဆုံးတော့သူကဘာသွားလို့ဆိုဥပဒရတမာရီတော့ရောက်သွားပြီဆိုရင်သူကဒီဓာတ်ကြီးလေးပါးကိုခွဲလိုက်လို့ယုတ်ကလတ်တွေမြင်ပြီဆိုရင်ဟိုဘက်အယောင်ကြည်လင်တောက်ပသွားပြီဆိုရင်ဒါအာကာသဓာတ်ကိုရှားပြီးယုတ်ကလတ်မြင်တဲ့အထိဆက်သွားရတယ်ဒုပပရိကဘက်ကိုကူရတယ်ဟိုဘက်အယောင်လိုင်းနဲ့ကတိုင်းဘက်ကိုမကူနဲ့တော့မကူဘဲနဲ့အဲဥပဒရတမာရီနဲ့ယုတ်ကိုမြင်အောင်ကြည့်ယုတ်သိပြီဆိုရင်ယုတ်တွေကိုခုနလိုပေါ့6ဒေါ်လာ42ခုတသားမှရှိတဲ့ဒါ ရုပ်တရားတွေကိုရှုရှုပြီးရတဲ့တကားလည်းဟိုဘက်နံကမ္မထံကုနံကမ္မထံကုပြီးတာနဲ့ရုပ်တည်နဲ့နေတည်ပြီးဆိုကြောင်းတရားကျိုးတရားဆိုရပြပြပရိက္ခဉာဏ်ပိုင်းသွားသွားပြီးတဲ့အခါကျမှဟိုဘက်သမထနာဉာဏ်ပိုင်းမှာဝိပဿနာစပြီးတော့အားသိပြီးတော့ဝိပဿနာရှုရပါတယ်ပေါ့အဲ့တော့အများဆုံးကတော့ဦးဇင်းတို့ကဈေးကတော့ဥပဒနာဆန်ဥပဒနာသမารီလောက်ထိတော့သွားလို့ရတယ်လို့တော့ဟိုဈေးလျှော့ပေးလို့ရတယ်ဒါပေမဲ့တေချာတော့ဥပဒနာဥပဒနာသွားခြင်းဒီဓကမတမရှိဘဲတော့မရဘူးဒါကတော့ဥပဒနာဈေးလျှော့လို့မရတော့ အဲ့တော့ဟိုဥပဒနာလမ်းကသွားရင်သွားလို့ရတယ်သို့တော့ဓကမထန်လောက်တော့အနည်းဆုံးရှိပါဘာလို့ဆိုရုပ်တရားသိဖို့ရေးကခုနစောစောကဦးဇင်းတို့ပြောသလိုပေါ့ဓကမထန်အကျဉ်းကြီးအကျဉ်းကြီးနှမျိုးပဲပြချင်းကယုတ်ကမထန်မှာဟောတယ်ဟိုနန်ဟိုဝိပဿနာရောက်သွားရင်တော့ယုတ်ကမထန်နန်ကဟိုဟိုဆိုပြီးတော့ရှိရအောင်ဒီဝိပဿနာမရောက်ခင်ပိုင်းမှာယုတ်ကမထန်ကိုစအားသိမယ်ဆိုဓကမထန်အကျဉ်းကြီးအကျဉ်းကြီးကလည်းလို့ချားလည်းမဟုတ်ဘူးအဲ့တော့ဓကမထန်တော့ရှိပါမယ်ဝိပဿနာလောင်းနေတော့သွားလို့ရတယ်ပေါ့ အေးအေးအေးအဲ့မှာကျေးဇူးပါတယ်ဗျာဒီလိုတော့ချိန်လဲလင့်တော်ပြီဗျာရှင်ဗျာကျေးဇူးကြီးပါလာပါတယ်ဗျာဒီလိုအဲ့ခန္ဓာသင်္ဘောလေးကျမပါပါဗျာဟုတ်ကဲ့ကျွန်တော်တို့ခန္ဓာအစီအစဉ်6ရာဗုဒ္ဓသာသနာစိရန်တိတုသုံးညရွတ်ဆို၍ခန္ဓာအောင်မြတ်စွာသင်ပွဲကျင်းပကြရဖြစ်ပါတယ်အားလုံးညီညာဖြဖြဗုဒ္ဓသာသနာစိရန်တိတုသုံးညရွတ်ဆိုခန္ဓာသင်ကြပါစို့ โอดาปากนาสีนาภิกขุโอดาปากนาสีนาภิกขุโอดาปากนาสีนาภิกุตาดุตาดุရှင်ဖျားาวတင်ပါတယ်ဖျား အေးဟုတ်ပြီခင်ဗျာသင်ထွက်လိုက်တော့မယ်နော်မှန်ပါဗျာ